အားလုံးမင်္ဂလာပါမင်္ဂလာရှိသောနေ့မင်္ဂလာရှိသောညဖြစ်ပါစေအားလုံးရှင်လန်းချမ်းမြေ့ကြပါစေအနန္တအနန္တငါးပါးကိုဥခတ်၍ဆရာတော်ကိုမြတ်တာဖို့ကာရဝပြုကြပါစို့ဗုဒ္ဓဂုဏောအနန္တောဓမ္မဂုဏောအနန္တောသံဃဂုဏောအနန္တောမတ္တပိတုဂုဏောအနန္တောအာသရိယဂုဏောအနန္တောအနန္တောအနန္တငါးပါးကိုရှိခိုးပါ၏ဗျာဆရာတော်ရှင်သူမြတ်ဗျာတပည့်တော်တွင်ဝိနည်းတရဝအပေါင်းတို့သည် အဝိယဟွန်တုဘေးရန်ကင်းကြပါစေအပြပစ္စဟွန်တုစိတ်ဆင်းရဲကင်းကြပါစေအနိကာဟွန်တုကိုယ်ဆင်းရဲကင်းကြပါစေဒုက္ခိယတ္တနာပရိဟာရန္တုကြာကြမမချမ်းသာဖြင့်မိတို့ဤခန္ဓာဝင်ကိုရွတ်ဆောင်နိုင်ကြပါစေဒုက္ခမောဆန္တုဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေယထာလရတံပတိသောမာဝိကင်စန္တုရှိပြီးသောစိတ္တိချမ်းသာမှမြေရောကြပါစေနှင့်ကံကမ္မတကကာတလင်ကိုယ်ပိုင်ဥစ္စာရှိကြကုန်၏ ဆရာတော်ရှင်မြတ်ဗျာဆရာတော်ဘေးရန်ကင်းပါစေစိတ်စင်းရကင်းပါစေကိုယ်စင်းရကင်းပါစေကြကြမမချမ်းသာပြီးခန္ဓာဝင်ကိုသာသနာဝင်ကိုရွတ်ဆောင်နိုင်ပါစေဆရာတော်ဓမ္မမြတ်ဗုဒ္ဓ၏တရားတော်များကိုသင်ယူလေ့ကျင့်လေ့လာကျင့်ခွင့်ရသည့်အတွက်ထူးကျေးဇူးကြီးမားလာပါသည်ရှင်ဗျာတပည့်တော်တို့သည်မြတ်ဗုဒ္ဓ၏တရားတော်များကိုယိုသေးလေးစားစွာသင်ယူလေ့ကျင့်အားထုတ်ပါမည်ရှင်ဗျာ အဲခွင်တို့9နာရီခွဲသွားတဲ့အတွက်တရားနာကြအောင်နော်ဒီနေ့2020ခုနှစ်ဒီဇင်ဘာလ28ရက်ဟုတ်တနင်္လာနေ့ဟုတ်ပြီတနင်္လာနေ့တနင်္လာနေ့မှာဒီနေ့သင်ရမှာတော့ဓကပဏရှုနေရှုမနေ့အာနာပါနရှုနီးပြောတော့မပြီးသေးဘူးဗျာအဲဒီအရာလေးဘုန်းကြီးဆက်ပြောပါ နေ့အနာဘာနာရှုတဲ့မှတ်စုလေးပြန်ကြည့်မယ်နော်ကိုရှင်အဲ့ဒါလေးလည်းတင်ပေးစမ်းပါအနာဘာနာရှုတဲ့အခါကျတော့ဘုန်းကြီးတို့ဖရာဟောနဲ့အညီလေးဆရာတော်ဖရာကြီးကဆောင်ပုံလေးရေးထားတတိမြေယပထမဒုမာတုရှိတိလုံးစုံချင်းဟာတနိုင်တာစမှငြိပြီအနာဝနာရှုရခကြတိ လေလေးပေါ်မှာတတိမြဲအောင်ကပ်ပထမဆုံးကျင့်ရဒီလေလေးပေါ်တတိကပ်သွားမြဲလာပြီဆိုသူကသူလေယာတိုးတိုးဝင်လားရှေရှုံဝင်လားတိလာပါလိမ့်မယ်အဲ့ဒါကိုလည်းလိုက်ပြီးစစ်ဆေးစရာမလိုအလိုလိုတွေးလာတိလာတယ်ပြီးတော့ဗာတိလာလည်းမစဲရှေရှေဝင်တဲ့ခါကျရှေရှေဖြည်းဖြည်းဝင်တာကိုရှေရှေဝင်တယ်လို့သုံးပါတယ်ဖြည်းဖြည်းထွက်တာကိုရှေရှေထွက်တယ်လို့သုံးပါတယ်ဖြည်းဖြည်းဝင်တဲ့လေ ဖြည်းဖြည်းထွက်တဲ့လေတစ်ခုလုံးကိုအစလည်းဆုံးသိအောင်ကြည်ရတာပေါ့နော်ဒါကတော့ဒုတိယတတိယကြလုံးစုံချင်းအားတားနိုင်တာအဲ့ဒီရှည်တဲ့လေတစ်ခုလုံးအစလည်းဆုံးသိအောင်လုပ်တာမျိုးလုံးစုံချင်းအားတားနိုင်တာစမှန်ရေးပြီးသုထအာနာဝနာကျင့်စရာပါလေဆိုတော့အဲ့ဒီကျင့်ကျင့်ကျင့်ကျင့်နဲ့ ငြိမ့်သောချုပ်ငြိမ့်သောကြာစာမငြိမ့်ပြီပြောချင်တာတော့ဗာလဲဆိုတော့ဝင်လေထွက်လေစာမခါစားတမာရီမြခင်ကြတော့ကိုရှုမှတ်တာတွေအတန်တွေကြားနေကိုယ့်ကိုယ်တော့ကြားနေရှုရှက်ရှုရှက်ရှုရှက်ဒီကလေးလေးကိုယ့်ရဲ့လေးရှုတန်ကိုယ့်ကိုယ်ကြားနေအဲ့ဒါတွေကိုငြိမ့်အောင်ပရမငြိမ်သက်အောင်ကျင့်ရတော့ဘောနော်ငြိမ်သက်အောင်ကျင့်အတန်တွေမိတာတွေလှုပ်ထားတွေဒါတွေငြိမ်သက်သွားလိမ့်မယ် ကျင်ကျင်ကျင်နဲ့ဘုန်းကြီးတို့ဒီအာနာပါနကျင့်တဲ့အကျိုးကျေးဇူးတွေထဲမှာအဲဒီအခုခုကြီးအာနာပါနအနာပတ္တိဘာဝနာပွားများအကျိုးအောင်နာလေးမှာ၄နဲ့၅မှာတွေ့လာအဲဒီမှာ၄ကကိုယ်စိတ်တို့ရပြီ၄ကကိုယ်စိတ်တို့တုံလုံးမှုမဖြစ်ခြင်း၅ကကိုယ်မပင်မခြင်းမျက်စိမပင်မခြင်းဆွဲလန်းမှုကင်းခြင်းမျိုးအတောတရားတွေမှာလွတ်မြောက်နေတယ် အာနာပါနကျင့်တဲ့ကြိုးတွေအဲ့ဒီလိုသွားတယ်နော်ပါဠိလိုလည်းပြောလို့ရပါတယ်အဲ့ဒီမှာကြည်လိုက်သူ့ရဲ့အကျိုးထဲမှာအဲ့ဒီဟာတွေပါနေကိုတုံလုံးမှုမရှိရဘူးအာနာပါနာကျင့်နေဒါဘုန်းကြီးတို့မာဝကတန်ယုတ်283မှာပါပါတယ်ပါဠိလိုပြောနေဝကာယတအိဇိတတံဝဟောတိဒီကနောကိုကြီးလှုပ်မနေစေအောင် ခုနကသူကရှုမှန်ရှုမှန်တမာတိကတန်သူကအဲ့ပေါ်မှာကပ်ပါငြိမ်သက်သွားခန္ဓာကိုယ်လှုပ်နေရင်လည်းပဲတမာတိရဖို့ခက်တာပေါ့နော်လှုပ်နေကြဆိုတော့ရှုမှတ်လို့ကောင်းသလိုလို့ထင်တာပေါ့သူကသူ့ရဲ့သဘောတဘာဝကကိုယ်တုံလုံးမဖြစ်ဘူးစိတ်တုံလုံးမဖြစ်ဘူးပြီးတော့ဖဏိတတံဝါနစိတ်တတကိုတုံလုံးမှု မဖြစ်ဘူးစိတ်တုံလုံးမဖြစ်ဘူးဆိုဒါဘုရားတရားမိတ်ပါဒီအာနာမနာရှုတဲ့ပုဂ္ဂိုလ်များဒါကြောင့်မို့တရားရှုမှတ်တဲ့ခါကျတော့ပရမတော့ရှုမှတ်ခါကျတော့တမာတိမြခင်တန်နေလဲမြည်နေတတ်ပါလှုပ်လဲလှုပ်နေတတ်ပါတယ်ဒါဆိုရင်စရာမရှိပါဘူးနောက်တော့ဖြည်းဖြည်းဖြည်းဖြည်းနဲ့ကမ္မဋ္ဌာန်းစရာပြင်ပေးသွားလိုက်မယ်သူကလှုပ်တာမရှိအောင်ရွေရှားတာမရှိအောင်လှုပ်ရှားတာမရှိအောင်ဒါမျိုးမှတ်တော့နောက်တစ်ခုကဒီမှာနံပါတ်5ကိုမပင်ပန်းခြင်းစိတ် မျက်စိမပိန်မှန်းခြင်းအနာမနမှတ်နေတဲ့ပုံကိုယ်တွေကလေလေးအသားလေးကတ်ကြည့်တာနေဝကာယောကိလမတိကိုမပင်မှန်းဘူးဘုန်းကြီးဓကမထာတွေပါရည်များအထုတ်လိုက်နေတစ်ပတ်နှစ်ပတ်လောက်ကခန္ဓာကိုရိုက်ချေထားလို့တော်တော်ခံခက်တာဒီအာနာပါနတော့ဘလောက်အထုတ်လို့နေနေအဲ့လိုမျိုးမနေဘူးပြတက်တောင့်တက်တာလေးနေတယ်ခွာချချက်ကနောက်ပြီးတော့ နေဝကာယောကိလမတိနဆက်ခုနီမျက်စိတွေမပင်မအောင်ဒီလိုစိုက်ကြည့်တော့ပင်မနေဗျာအဲ့ဒါမျိုးမှတ်ထားကြည်နီးလဲလိုတယ်ကြည်နီးမကြည်တတ်လို့ရင်တော့တချို့လေကိုတိမ်မွေ့သွားတယ်ကမျက်စိဒီမျက်မှောင်ကျိုးမျက်စိနဲ့တင်းမျက်စိနဲ့ကြည့်တယ်လို့မြင်အောင်ရှုတတ်တယ်အဲ့ဒါဆိုရင်တော့မျက်စိပင်ပန်းသွားပြီခါတလေဘုံကြီးကိုလည်းဖြစ်တတ်ပါအဲ့ကကြမျက်စိကိုပြန်ကြည့်ပြီးတော့အကျော်လေးတွေပြန်လျှော်မျက်စိ ကြည်နော်ငါမျက်စိတင်းနေပါလားပြန်ကြည့်လိုက်လျှော့သွားလျှော့ချမျက်ခုံးတွေတင်းပါလားအဲ့လိုပြန်လျှော့ပြရဒီရဲ့သဘောတဘာဝကရှုမှတ်နေကိုယ်လည်းမပင်မရဘူးစိတ်လည်းမပင်မရဘူးဆွဲလန်းမှုတွေကင်းပြောင်းအတော်တရားမှလွတ်မြောက်နိုင်တယ်အဓိကတော့ခုနရှုခင်းရှုခင်းနဲ့ညီအောင်ပြောရင်ဒါလေးပြောချင်လို့ပါနော်ဒီစမှငြိပြီးလို့လေဒီဆရာတော်ကြီးကမိတ်တာ အဲ့ဒီငြိမ်းအေးမှုမရခင်ပထမဆုံးတမာဒီလေးထိုက်လျောက်တာရသွားရင်ငြိမ်သက်သွားအတန်နေမြည်ညာငြိမ်သက်သွားမယ်လှုပ်ရှားတာတွေငြိမ်သက်သွားအောင်ကျင့်ရမယ်ငြိမ်သက်ရာနဲ့တစ်ဆင်းဘာလို့လဲဒီလေလေးကတိမ်မွေ့သွားအောင်ကျင့်ရတိမ်မွေ့ပြီးသေးသေးမြင်မြင်လေးအဲ့လောက်ထိအောင်သိပါတယ်တကယ်ကိုသေးသေးမြင်မြင်လေးကပ်ပြီးကြည့်လို့ရပါငြိမ်သက်ရာနေပြီးတော့တိမ်မွေ့အောင်ကျင့်ရမယ် တိမ်မွေ့ရာနေပြီးတော့ဘာလို့ချုပ်ငိမ့်တော့ကျင်းရမယ်ချုပ်ငိမ့်လေးကိုမတွေ့တော့ဘူးငိမ့်တော့ကျင်းငိမ့်အောင်ကျင်းရမယ်ဆိုတာဝင်လေထွက်လေချုပ်ငိမ့်တော့ကျင်းရမယ်လို့ဒါကိုဆိုလိုပါတယ်ဘယ်ကမှချုပ်ငိမ့်တယ်လဲလို့မေးရင်တော့သုဒ္ဓဇံရမှာချုပ်ငိမ့်ပါတယ်သုဒ္ဓဇံမရမီတော့ဘုန်းကြီးတို့ခုဇံမရခင်ကြတော့သုဒ္ဓဇံမရဒီဝင်လေထွက်လေဘာလို့ရမလဲငြိမ်သက်အောင်ကျင်းမယ်ငြိမ်သက်ရတဲ့ဆက်ပါလေ တိမ်မွေ့အောင်ကျင့်မယ်ဒီလိုမှတ်ထားမှာပေါ့ဗျာအဲအနာဘာနာကျင့်စဉ်အခြေခံဒီလောက်တော့သိထားဒီတော့အဲ့ဒီလိုအာနာဘာနာမှိုင်းမှိုင်းနဲ့တခါဘာစဖြစ်စမှာဘာတွေစမှတ်စမှာဘာတွေကြုံလဲဆိုစိတ်ကမြင်ဘူးရထွက်ထွက်ထွက်ထွက်သွားမကပ်ဘူးကပ်အောင်ကျင့်ရတယ်ကပ်အောင်ကျင့်တဲ့အခါမှာမှတ်နည်းထဲမှာခဏနာနည်းနဲ့မှတ်ရေတွက်လေးနဲ့မှတ်သို့မဟုတ် ရှူသွင်းညင်တဲ့စိတ်လေးသိပြီးမှရှူသွင်းပေါ့အဲ့ဒီလိုဆိုရင်လည်းကတ်သွားတာပါတယ်ခဏနာနီးနဲ့မှတ်သွားရင်လည်းဒီပေါ်မှာကတ်နေတာပါတယ်အဲ့လိုရှူရေတွဲနဲ့မှတ်တာမကြိုက်ဘူးဆိုရင်ရှူကျင်တဲ့စိတ်လေးသိပြီးမှရှူသွင်းပေါ့ရှူထုတ်ကျင်တဲ့စိတ်ကတော့မြန်တော့ဖမ်းပြီးဖို့ခက်တယ်ရှူသွင်းကျင်တဲ့စိတ်လေးပဲစိတ်လေးကြည့်ပြီးတော့ဝင်လေထွက်လေဝင်လေထွက်လေအဲ့လိုတကမှတ်ကြည့်ပေါ့ အဲအဲ့ဒီခါကျရင်တော့ရှုမှတ်လို့ကောင်းလာပါလေအဲ့တော့မစိနာအောင်နဲ့ကတ်သွားအောင်မှတ်ရမယ်မှတ်ရင်မှတ်ရင်မှတ်ရင်မှတ်ရင်မှတ်ရင်လည်းသူကဒီပေါ်မှာကတ်သွားလိုက်တချို့အရေအတွက်နဲ့မှတ်လည်းကတ်ပါလေတချို့ကြလည်းဒီတိုင်းလေးမှတ်ရင်မှတ်ရင်လည်းကတ်သွားပါဒီနေရာမှာကတ်သွားတဲ့ခါမှာပထမရှုချက်ရှုချက်တွေငြိမ်သွားမယ်ခန္ဓာကိုယ်လှုပ်တာတွေငြိမ်သွားမယ်ငြိမ်သွားပြီးတော့တိမ်မွေ့လာလေလေးကတိမ်မွေ့လာတယ်ကဘာဖြစ်တတ်လဲဆိုတော့ ဝင်လေထွက်လေကများပြီးတော့ထွက်လေကနည်းဝင်လေကများပြီးထွက်လေကနည်းနေတို့နောက်နောက်လန်းလန်းတိမ်လက်တိမ်မွေးလို့ဒီလိုနောက်လန်းလန်းနေတတ်တယ်အဲ့ဒီခါကျပြန်ညှိပေးတာထွက်လေကများပြီးဝင်လေကနည်းနေလည်းပဲဒီလိုကုန်းကုန်းကုန်းကုန်းကုန်းကုန်းသွားတတ်အဲ့ဒီကာလမျိုးဆိုညီတော့ပြန်ချိန်ပေးရမယ်ဒါလေးတတိထားဖို့လိုတော့ဗောနော်အဲ့ဒီမှာဘုန်းကြီးတို့တတိပြုရမယ်တစ်ချက်ကတော့ဗာလဲဆိုဝင်လေထွက်လေ ဒီတိုင်းကြည့်လို့မရတော့ထိတဲ့နေရာလေးတတ်မှာပေါ့နော်ဘုန်းကြီးတို့ရေပုံရတော့များသောအားဖြင့်ဘုန်းကြီးဒီနေ့တော့ဒီကောင်တယောက်တော်တော်မေးလို့ပြောလဲပြောပြပါသေးတယ်ဒီနှုတ်ခမ်းထိမှာဆိုတဲ့အတွက်ဒီမြောင်းလေးလေကောင်းတော့ထားခိုင်းတယ်အဲ့တော့ तू ကညောင်းလေးလည်းကောင်းလည်းထားနှာခေါင်းကလည်းထိရမယ်ဆိုတော့နှစ်ခုရှုံနေလို့ဒီဘက်နှုတ်ခမ်းထိမှာဆိုဒီနောက်ပွိုင်ပေးတယ်တကယ်တမ်းကျတော့ထိတဲ့နေရာတော့အဓိကတော့မကြောက်ဘူးတကယ်တမ်းထိတာကတော့နှာခေါင်းကထိတာများတယ် နှာခေါင်းကကြည့်နေလို့ပြီးတာပါပဲလေတိလေရှိမှန်းသိအောင်လို့ဒီထိတဲ့နေရာလေးတတ်မှတ်ပေးတာဘို့လို့ဆိုရင်တော့မမြင်ဘူးအဲ့တော့နှာခေါင်းကပဲကြည့်နေလိုက်တော့နှာခေါင်းကထိတဲ့နေရာလေးအာရုံပြုပြီးမှတ်နေအဲ့ဒါတော့ဆိုလုံလောက်တယ်ဆိုဒါပြောပြတယ်ပေါ့ဗျအဲ့လိုငြိမ်ရှုရှဲရှုရှဲလှုပ်ရှားမှုတော့ဒီလိုဖြစ်ဖြစ်နဲ့ငြိမ်သွားမယ်ငြိမ်ရနဲ့တိမ်ဝိတ်သွားမယ်တိမ်တိမ်မွေ့မွေ့လေးဖြစ်လာမယ် တကယ်ကိုတိမ်တိမ်မွေးသေးသေးမြင်မြင်လေးအဲ့မှာလေတော်တော်ရှုမှတ်လို့ကောင်းပါတယ်ရှုမှတ်ရှုမှတ်နေဒါလေလေကမတွေးတော့အောင် ဖြစ်သွားမတွေးတော့ဘူးဖြစ်သွားအဲ့လိုဖြစ်သွားတဲ့အခါကျအတင်းလှုပ်ပြီးမရှုအောင်နော်တော်တော်များများကဒီလေမထင်ရှားလို့ရင်လှုပ်ရှုတဲ့လေ့ကျင့်တွေရှိတယ်စမခါစားအထုတ်တာမျိုးကိစ္စမျိုးရှုမှတ်ရှုမှတ်နဲ့လေရသိမ့်မွေးသေးသေးမြင်မြင်လေးချူချူချူချူချူနဲ့သိမ့်မွေးပြီးပျောက်သွားတာမျိုးဖြစ်သွားတယ်ဒါတော့သုဒ္ဓဇာတော့မဟုတ်သေးဘူး သတိသမารီအားနေတဲ့အတွက်ဒီကိုလေကိုမကတ်နိုင်တာရှုမိုင်ရှုပိုင်းနဲ့တိမ်မွေ့သေးသေးမြင်မြင်လေးကနေမတွေးတော့အလောက်မတွေးတဲ့သဘောမျိုးဖြစ်သွားရင်တော့အဲ့ဒီမှာဒီကမ္မထံကတတိညာလိုတယ်ဆိုဝိသုရိမကပြောသွားတယ်တတိညာလိုတယ်ဆိုတခြားမဟုတ်ပါဘူးဗျာဝင်လေထွက်လေချုပ်ပြောင်းငြိမ့်သွားတဲ့ခါကျတော့တတိလေးနဲ့ညာလေးနဲ့ဆင်ញင်ပေးရမယ်လို့ဆိုလိုတာပါ အဲ့မှာဝိသုဒ္ဓိမက်ကတော့အသက်မရှူတဲ့ပုံကိုယ်တွေကိုခုနှစ်ဦးလောက်ပြောတယ်ခုနှစ်ဦးလောက်ပြောပြီးမှဘုန်းကြီးတို့ကတချို့ဟာတွေကြတော့အငင်းခုံဖြစ်နိုင်တဲ့အတွက်ဘုန်းကြီးမပြောပါဘူးသေချာတဲ့အပိုင်းတော့ပဲဘုန်းကြီးပြောပါမယ်နော်အသက်မရှူတဲ့ပုံကိုယ်တွေသေချာတော့သေသွားတဲ့ပုံကိုယ်အသက်မရှူတော့ခုနှစ်ဦးကတော့အဲ့ပုံကိုယ်လည်းပါတော့နော်အသိဉာဏ်တဗြဟ္မာတို့အာရုပဗြဟ္မာတို့ဒါလည်းအသက်ရှူသူတို့က သင်္ညတပြမာတို့ရုပ်တက်တက်ကြီးပဲရှိနေနော်အရုပပြမာကြနံတက်တက်ကြီးရှိနေဒါကြမမြင်ဘူးမတွေ့ဘူးတော့တန်တရားဖြစ်နေလာဒီတော့တေတဲ့ပုဂ္ဂိုလ်ပဲအာယုံပြုလိုက်ပေါ့နော်တေတဲ့ပုဂ္ဂိုလ်ဆိုရင်ဘယ်နည်းနဲ့မှတက်မရှူတော့ဘုန်းကြီးတော်ကတရားမှန်ရင်လည်းဝင်လေထွက်လေမတွေ့တာကတေးနေတာမဟုတ်ဘူးအဲ့လိုဆင်ញငါတေးနေတာမဟုတ်ဘူးတေးသွားတဲ့ပုံကမဟုတ်ဘူးငါဟာအသက်ရှူနေတယ်အသက်ရှင်နေတယ် တတိသမารိပညာအားနည်းလို့ဒီလေးဟာမတွေ့တာပဲတတိသမารိပညာအားကောင်းတာဒီလေးဟာပြန်တွေ့နိုင်တာပဲလို့အဲ့လိုဆင်ញင်ပြီးတော့အဲဘုန်းကြီးတို့နှာခေါင်းဝကထားဆိုညာဘက်နှာခေါင်းဝသို့မဟုတ်ဘယ်ဘက်နှာခေါင်းဝအတိလေးကထားပေါ့ညာဘက်ဖြစ်ဖြစ်ဘယ်ဖြစ်တနည်းကပ်ပြီးအဲ့လိုဆင်ញင်ပြီးကြည့်နေကြည့်နေလို့သိရင်သိမှုမှုတွေပြန်တွေ့လိုက်သိနေမှုလို့သိနေမှုတွေတွေ့လိုက်သိနေမှုမှုတွေပဲအတိလေးကပ်ကြည့်နေအောင်ပဲ နော်မှန်တာပြောရရင်တော့ဘုန်းကြီးတို့ဒီနမိတ်ပေါ်ကဏီပေါ့အလင်းနမိတ်ဒီပေါ်ကဏီမှာအဲ့ဒီဖြစ်တတ်တယ်အလင်းနမိတ်ဆိုတော့လင်းရောင်တန်းပေါ်တာမဟုတ်ဘူးနော်သမာဓိပေါ်မှာမူတည်ပြီးဖြစ်တာဘုနောကမဆိနှောင်နဲ့ကတ်သွားပြီနော်ဖြည်းဖြည်းဖြည်းနဲ့မဆိနှောင်ကတ်တော့ဝင်လေထွက်လေရှေတူသိလာမယ်ရှေတူကနေပြီးတော့ရှေတဲ့အခါမှာအစလည်းဆုံးကတ်လိုက်နိုင်မယ်လိုင်းလိုက်နဲ့တိမ်တိမ်မှုဝင်လေဖြစ်သွားတယ် ငြိမ့်သွားမယ်ငြိမ့်ရနဲ့တိမ်မွေးအောင်ကျင့်မယ်တိမ်မွေးရနဲ့မမြင်တော့အောင်ကျင့်မယ်ကျင်းကျင်နဲ့မမြင်တော့ဘူးဆိုရင်ဒီညာဘက်နှာခေါင်းကဘယ်ဘက်နှာခေါင်းကအတိလေးကတ်တာအဲ့ဒီလိုအခြေအနေမျိုးဆိုနမိတ်ပေါ်ကနေလည်းဖြစ်တတ်တယ်မျောတော့မမျောအောင်မျောနေလည်းမရဘူးတရားကဟိုသမထရှုရှုဝိပဿနာရှုရှုမှတ်တာနော်လောဘနဲ့မရှုနဲ့ဒေါသနဲ့မရှုနဲ့လောဘနဲ့ဒေါသနဲ့တွဲရှုဘယ်တော့မှမရအောင်မှတ်တာဘုန်းကြီးတို့ငငယ်ကလှုပ်ဖူးတယ် မာဒီရိတ်တာကြီးသွားတော့ဒီမှာလဲဟိုတော်တော်များများပညာတတ်တွေပါတယ်ပေါ့နော်ပညာတကူရဖို့တို့ကြိုးစားတာစာလိုထင်ခဲ့တာဘုန်းကြီးတို့စာလိုပဲလုပ်ရင်ရမယ်ကြက်ရင်ရဟိုဒီလိုစဉ်းစားတာချရင်လုပ်ရင်ရမယ်အဲဒီလိုနဲ့မာစီလုံးကရည်စရာပြောမှအဟုတ်ကိုဖြစ်ခဲ့တာအဲဒီလင်းကားနိုင်တော့အပြိုင်ထိုင်တာသူလဲချကိုလဲကြာတငယ်ချင်းတွေရောဘာမှဖြစ်ဘူးပြီးတော့ချွေးတွေပြန်ပြီးတော့နာတာအဲ့လိုမျိုးဖြစ်တယ် လိုချင်မှုတွေကလွန်ကဲနေတာအဲ့ဒါမှတ်တာလိုချင်မှုလွန်ကဲနေမရဘူးသမထရှုယူဝိပဿနာရှုယူသူကဒီအာဟုနဲ့မစိကပ်အောင်လုပ်မယ်မကပ်ရင်ကိုယ့်ဟာကိုယ်မဖြစ်ရှင်းနဲ့အခုဘုန်းကြီးတို့ဒီကမ္မတန်ရှာနဲ့တွေ့ဖို့အင်တာဗျူးတော့လောက်ထားတယ်နော်အဲ့မှာလာတွေ့ရမယ်ဘုန်းကြီးတို့ငငယ်တို့ကမေးလည်းမမေးတတ်ဘူးဘုန်းကြီးတွေပညာသင်တွေခုချိန်တွေဘာမှပြမပညာသင်တွေကပြောင်းအောင်ပဲသွားကြည့် ုန်းကြီးကိုဆရာသမားတင်တာဆိုဘာမှပြောရဘူးသားလေးခေါင်းကုန်းနားထောင်ပြီးတော့ပြန်သွားတာရှင်းရှင်းမရှင်းအဲ့လိုသွားတာဒီမှာလဲတရားစစ်ဆိုတော့တန်ဃာတွေကများတယ်ပေါ့တန်ဃာတရားလောက်မှာဆရာတော်ကြီးတပါးတဲ့စစ်တော်မနိုင်မနှင်းနေဖြစ်တာလည်းပါနည်းနည်းလေးရှောင်းမကြဒီတိုင်းဆက်မှဒီတိုင်းဆက်မှဒီတိုင်းဆက်မှလို့ခုနလိုကိုလို့ချင်တော့ကြတာလို့တော့ရလိုမှုတွေနဲ့တင်းလို့အကြိုက်လောက်တာဘုန်းကြီးတို့အဲ့ဒီ9နိုင်9နိုင်ခဏတိုင်းအပြိုင်တိုင်းပြီးတဲ့အခါမေးတဲ့တကယ်ချင်းနှစ်ပါး မင်းပါပြငါလည်းပါမင်းရောပါပြဘာဖြစ်ဆိုဒီလိုနဲ့ပဲလေအဲ့ဒီဗမာပြည်မှာကြာအချိန်တော့ဘုန်းကြီးတို့နှွေရသည်ဆောင်းဝက်ဖြည့်ပြီးသွားချင်းချွေးဖြက်ပြက်ကြတာဒီသစ်မိုင်နိုင်ကတည်းကထားပြီးလို့ရွှဲနေပြင်မဲ့ထုတ်လှမ်းအဲ့လိုမျိုးတွေအများအားဖြစ်တာဒီတော့မှတ်ထားဖို့ကတရားတို့ကသမထပဲဖြစ်ဖြစ်ဝိပဿနာပဲဖြစ်ဖြစ်သမထပိုင်းညာကာမိဆန္ဒနဲ့ကာမိဆန္ဒနိဗ္ဗာန်နဲ့ပြာဝရနိဗ္ဗာန်လို့ခေါ်ပါတယ် တရားကိုရကောင်းရင်တော့လောဘနဲ့ဒေါသပဲဘုန်းကြီးတို့ဝိပဿနာပိုင်းကျကိလေသာလို့ခေါ်ပါတယ်လောဘဒေါသကိလေသာနဲ့ရှင်တွဲပြီးမှတ်နေသေးရတော့ဘုန်းကြီးတို့တရားမရပါဘူးဗျာအဲ့ဒါလေးမှတ်ထားပါနော်သူ့ရဲ့တဘာဝတိုင်းကြည့်ရတယ်မကတ်တိုင်ရင်သမထပိုင်းလောက်တဲ့ပုဂ္ဂိုလ်ကကတ်မြရင်ကမ္ဘာဆရာနဲ့ဆွေးနွေးပါအချိန်မီးဆွေးနွေးလို့ရတယ်ဘယ်လိုကောက်အောင်လုပ်မလဲဗျာ ပြန်မေးရတယ်ဘုန်းကြီးကနောက်တစ်ခုကအခုဆိုရင်တခါတလေဘုန်းကြီးဒီနေ့တွေ့တဲ့ဒကာမတွေမေးပြပါဘာလှုပ်လှုပ်လဲလို့မေးအကြောင်းရှိတယ်လှုပ်တဲ့လှုပ်ပေါ်မှာမူတည်ပြီးတော့ဒကာတလေပြဿနာတွေတက်တာရှိတယ်အဲ့ဒါကြောင့်အလောက်ကမေးရပါတယ်နော်ဒီနောက်တိုင်းမှာဆိုရင်အလောက်ကမေးတာတော့အသက်မေးတာတော့မကြိုက်ဘူးဆိုမွေးနေ့တရားလည်းဟောမှာအသက်ကလည်းမေးလို့မကြိုက်ဘူးဆိုဘုန်းကြီးကဘာလို့မှမသိဘူးအဲ့လိုမျိုးဖြစ်နေ အဲ့ဒီပုံစံတိုင်းပဲဒီမှာကမ္မထမ်းဆရာကအခုဓမ္မကြီးတို့ဒီမှာဆောင်းနေပါပါတယ်မေးရပါတယ်အကျိုးအကြောင်းသူ့ရဲ့နောက်က background နေနောက်ကနောက်သမန်ရာဆုံးနေသူလှုပ်ခဲ့ဘူးလေလားအခုလှုပ်နေသလားအစာရပေါ့အဲ့ဒီလိုမေးမှအနိစ္စဆုံးညွန်ကြားနိုင်တာပေါ့နော်အဲ့ဒါတွေမှတ်တာမှာကုဏချုံပြုံနဲ့အဲဘာသမထပဲလှုပ်လို့ဝိပဿနာလှုပ်လို့ဒေါဘနဲ့တွဲမလုံးနဲ့ဒေါသနဲ့တွဲမလုံးနဲ့ နော်လိုချင်မှုတွေကဲရင်လည်းမရပါဘူးလိုချင်မှုတွေကဲပြီးလို့လိုချင်မှုတွေအားကြီးပြီးလောက်ပြန်တော့မရမရတော့စိတ်ဓာတ်ကြစိတ်ဓာတ်ကြတာလည်းဒေါသပဲဒေါသအတက်ဒေါသအကြဒေါသရှိတယ်အတက်ဒေါသဆိုထုမယ်နဲ့မယ်ရိုက်မယ်ပေါ့ဆဲမယ်ဆိုမယ်ဒါအတက်ဒေါသအကြဒေါသစိတ်ဓာတ်တွေကြပြီးငိုတော့တာပဲတရားမရလို့ငိုတော့တရားမရလို့စိတ်ဓာတ်ကြတရားမရတော့လှုပ်ချင်တဲ့စိတ်မရှိတော့ဘူးဒါမျိုးတွေဖြစ်တယ်အဲတခါလာလဲဒါပဲတခါလာငါတို့တရားရမယ့်ပုဂ္ဂိုလ်မဟုတ်ပါဘူး ဒီလိုနဲ့စိတ်ဓာတ်ကြလာတယ်ဒါတော့နမိတ်ကဘယ်လိုခြေနှမျိုးပေါ်တတ်လဲဆိုရင်နမိတ်အကြောင်းပြောအောင်ခုနလိုမှတ်စိတ်နဲ့အောင်နဲ့ကတ်သွားမှာကတ်သွားရင်ဒီမှာဒီနေ့ဘုန်းကြီးပြိတံမီတာမေဂါပါလို့နဲ့ဝိသုလိမေသူအတူရှေပိုင်းမှာလည်းပေါ်တတ်တယ်ခုနလိုလုံးဝဝင်လေထွက်လေငြိမ့်သွားတဲ့နေရာလည်းပေါ်တတ်တယ်အတူ ဒီကံဝါဒသာတတိမြဲရပရမဒုမာတုရှိတိအဲ့ဒီအချိန်ကာလမှာပေါ်တတ်တယ်ပရိသမီရမကပါဠိတော်65မှာတွေ့တယ်ဝိသုဒိမမှာ184မှာတွေ့တယ်ခါမျက်နှာအနေနဲ့ပြောရရင်အတူရှိပိုင်းမှာလေဒါကတော့တဦးနဲ့တူပါရမီပေါ်မှာမူတည်တယ်ပါရမီပေါ်မူတည်တယ်အိန္ဒိ၅ပါးညီများဖို့ပေါ်မှာမူတည်တယ်အိန္ဒိ၅ပါးလွန်ခဲ့တာယော့နေတာဖြစ်လာရင်မရနိုင်အဲ့တော့မတ်စိနအောင်လေးနဲ့ကတ်သွားပြီဆိုလို့ရှိရင် နမိတ်ကပေါ်လာပါတယ်ပေါ်လာတတ်ပါတယ်ပေါ်လာတဲ့ခါကျတော့ဒီမှာဈာဖြတ်ပြောပါဦးမယ်ပေါ်လာတဲ့နမိတ်ကို သူကအယောင်လင်းနေသွားပြီးမစင်ကြောင်းဟောနမိတ်ကဖြူအောင်လီလားနမိတ်ကအပြာရောင်လီလားနမိတ်ကအစိမ်းရောင်လီလားအဲ့လိုသွားမစီစဉ်လိုက်စီစဉ်အဲ့ဒီအတိုင်းအယောင်တွေတွေ့တတ်တယ်နော်အဲ့ဒါကစားသလိုသွားဖြစ်တာအယောင်လင်းကိုနှလုံးမသွင်းအောင်အယောင်လင်းကိုနှလုံးသွင်းလိုက်ရင်အယောင်ဆင်းကိုနှလုံးသွင်းလိုက်ရင် သူကကတိုင်းကမ္မထာနေပြတာကတိုင်းကမ္မထာနေမှာအညိုရောင်ကမ္မထာတို့အဖြူရောင်ကမ္မထာတို့ရှိတယ်အဲ့လိုဟာမျိုးတွေအစိမ့်အောင်တော့မရှိဘူးတန်တဲ့ကတိုင်းတွေရှိတယ်နီလပိတာလောဟိတာဆိုပြီးတော့ဒါမျိုးတွေရှိတယ်ဟွာရောင်ရွှေရောင်မစက်ကြီးဆက်သွားအထုတ်တော့ဘုန်းကြီးတို့ဖောက်တော့ဆရာတော်ကြီးပေါ်တိုက်ရပြန်သူကကတိုင်းနေတင်တာဂျာမနီကဂျာမန်မာလေးကဒီယာတွေကိုလေ့လာရင်းနဲ့သူကမဟာယာနနီးနဲ့အထုတ်ထားတာဟုတ် ကျန်တဲ့အယောင်ရှိတယ်ဗျကတိုင်းကအစိမ်းရောင်မရှိဘူးဟုတ်ကလေးမလေးကဘာလို့လဲဝိုင်းမော်သိရွက်တွေတင်လာပြီးရှာတော်တယ်စင်းတယ်အစိမ်းကတိုင်းမော်စိကခရင်းကတိုင်းဆိုပြီးလာအဲဒီကောင်မလေးဘာရောက်လုံးမမသိဘူးဟုတ်ရှာတော်ရသိရွက်အဝိုင်းပုံစံကိုသိရွက်တွေတင်လာခရင်းကတိုင်းလောက်တယ်အဲ့လိုမျိုးလည်းရှိသေးတယ်ဒီနောက်တန်းကလေးကကြံ့ကြံ့ဖန်လောက်တယ်သင်နာမလောက်ခနဲ့မသင်နာလောက်လာတာသူက အဲ့ဒီဂရင်းကတိုင်းတော့မရှိဘူးเนาะအစိမ်းရောင်ကတိုင်းတော့မရှိဘူးအဲ့ဒါတော့ရှောင်မမှန်နဲ့ပြောချင်တာကဒီအလင်းရောသမာဓိတွေအကောင်းလို့နမိတ်လေးတွေပေါ်လာပြီးဆိုသွားပြီးမစီစဉ်နဲ့ဟောဒီအလင်းရောကအစိမ်းမြန်းဖြစ်နေမလားအစိမ်းဖြစ်လိမ့်မယ်အနီမြန်းဖြစ်နေမလားကအနီဖြစ်တတ်တယ်အဲ့ဒီအချိန်ကတော့ဒီအလအယောင်လင်းမှာပေါ့ဘယ်ရာမှစိတ်ကူးစဉ်းစားနဲ့သွားမကြည့်နဲ့ဟိုတလောကဘုန်းကြီးတခါပြောခဲ့ဘူးလေဘာလဲဆိုတော့ယောဂီတရားဘုန်းကြီးလာအထုတ်တယ်သမာဓိလေးအကောင်းနဲ့အိမ်ပြန်တယ် သူလင်းနမိတ်လေးထိုင်လျောက်ပေါ်နေညရောက်တော့ဒီလိုဆောင်းရသည်တော့မဟုတ်ပါဘူးဒီဖိမောက်တဝိုင်းမှာနွေရသည်အိမ်ပြန်ပြီးအိမ်နောက်ဘေးခြံဝင်းလေးရှိတော့အဲ့ဒီထွက်ထွက်ဈေးညံရှောင်းမှမိုင်းနဲ့ပေါ်မှာလာမင်းကြီးတွေ့တော့တွေ့တဲ့ကသူကလာမင်းဆိုင်ကြီးလာမင်းကြီးကြီးမြန်နေသလားဆိုလာမင်းကြီးကြီးလာတခါနောက်တစ်ခါကြီးလာမင်းကြီးသေးမြန်နေသလားမသိဘူးလာမင်းကသေးသွားသူကသူတယောက်တည်းဖြစ်နေ စိတ်ကူးတဲ့အတိုင်ဖြစ်တတ်တယ်နော်တမာရီအကောင်ဒါလေးပြောချင်တာအကြောင်းမတချို့ဒီမောင်တော်မေစင်းပြောတို့ကြဒီကတန်းဝန်ကိုအလင်းနမိတ်ကိုသေးလိုက်ကြီးလိုက်လို့ပြဝေးယူလိုက်နီးယူလိုက်ဒီလိုကစားခိုင်းတာအဲ့ဒါတွေလည်းဘုန်းကြီးလောက်ဟူပါတယ်အဲ့ဒီဆရာတော်ကြီးသွားနေခံပြီးတော့ဘုန်းကြီးလည်းတိတ်မကြိုက်လို့မလောက်ခံထိုက်လျောက်ခိုင်းတဲ့လောက်တော့လုပ်တယ်အကုန်လုံးလိုက်မလောက်ဘုန်းကြီးတော့မကြိုက်တာဆရာတော်ကြီးအဲ့ဒါကြီးသင်မပေးပါနဲ့လို့မကြိုက်ဘူးလို့ကျန်တဲ့ဟာဆက်သင်ပေးပါသင်ပေးပါတယ်ဆရာတော်ကြီး ယနေ့ခုနတခါလေးကသူ့ဟာသူမပြီးဘူးအဲ့တော့သူ့အကိုသွားပြောတယ်သူ့ကွာထွက်ကြလာမင်းကဒီတိုင်းမှာဒီကောင်တရားထုတ်နေကြောင်သွားပြီဆိုပြီးတော့ခြံတော်ဘုန်းကြီးကြောင်ခေါ်သွားပရိတ်တွေယူပဋ္ဌာန်းတွေယူရေတွေနဲ့တိုက်အတင်းအတင်းလောက်ကြနောက်မှဘုန်းကြီးကကြားလို့အဲ့တကလန့်ဆင်ခင်ဗျာဗျာနောက်ပါလို့ဘာလို့ဟိုသွားပြောရတာတော့ဘုန်းကြီးကိုပြန်မေးရမှာဒီကိစ္စဘုန်းကြီးကတင်ပေးတာအဲ့ဒါမှတ်တာနော် ဒီဇံမိုင်းသွားတဲ့ပုံကိုယ်တွေအဲ့လိုချော်သွားတတ်တယ်ကိုယ်အထင်နဲ့သွားမလုံးနော်အဲ့လိုထင်လို့သွားလှုပ်လိုက်ရင်အစာပိုင်းတော့သွားရအောင်တော့ဖြစ်နေသေးတယ်နောက်ကြတော့မဖြစ်လာတော့စိတ်ကကြောင်သွားတတ်တယ်ဘုန်းကြီးတို့ဂိုင်းသမားတွေအဲ့လိုဖြစ်တာဂိုင်းသမားတွေကဘယ်လိုလဲဆိုတော့တော်တော်များများကဒီပရိစိတ်တယ်ပရိစိတ်တဲ့ခါကျအကြမ်းမြင်နေရလာပေရင်ဟောတာပေါ့ဗျာပေရင်ဟောအဲ့လိုဟောတော့မှန်းနေတာပေါ့သူတို့ကပြောသမျှတွေကတမားရအကောင်းနေချင်း မှန်းလာတော့လိုချင်မှုတွေထထစိတ်ထထစိတ်ပြီးတော့ရင်ဟာလည်းပျောက်သွားတော့လည်းပေါ်မလာရင်လူတွေကြောင်းကုန်တယ်အဲ့ဒါပဲကြောင်းတယ်ဆိုတာအဲ့ဒါကဒီဖဲဟောတဲ့အတိုင်းမဟုတ်ဘူးကိုကိုနီးကွာနဲ့ကိုကျင့်ကြတာပေါ့နီးမှလမ်းမှကျင့်တာဒါတွေမဖြစ်ပါဘူးပြောမှတ်ထားဖို့ကတရားထုတ်ရင်လည်းဒီသမာဓိတွေအားကောင်းလိုက်ဓာတ်တွေကပိုးထင်ရှားတယ်ခန္ဓာကိုယ်မှာတင်းတာတွေတောင့်တာတွေပိုးထင်ရှားတယ်ဒီနှလုံးခုန်တာတွေကြံတဲ့ ထင်အကုန်လုံးပါလေခန္ဓာကိုယ်မှာဖြစ်နေတာပိုးထင်ကြတယ်တိမ်မွေ့လာလို့ချင်းအဲ့ကယောဂီကဘာဖြစ်တာလဲဟာနှလုံးခုန်တာတွေလည်းသွားတွေ့ဟာဝနာထင်ရှားတာတွေသွားတွေ့အဲ့မှာလိုက်ရမလို့လို့ဘာမှမမသိဘူးတချို့ဝိပဿနာပိုင်းနေရာတွေနဲ့ရောသွားတတ်တယ်ဝိပဿနာပိုင်းမှာဘာပြောသွားလဲဝိသုဒ္ဓိမမှာဘူတံဘူတာတော့ပတ္တိထင်ရှားရာ ပေါ်ရာကိုအဲ့ဒီဟာကိုလိုက်ရှုရမယ်ပြောတာဒါဝိပဿနာပိုင်းပြောတာတမ္ပဋ္ဌာပိုင်းပြောတာမဟုတ်ဘူး သမထပိုင်းမှာအဲ့ဒါနဲ့ရောထွေးသွားပြီးတော့အဲ့ဒီထင်ရှားတာတွေနာရီထင်နာရာထင်ရှားလာတယ်နှလုံးခုန်တာထင်ရှားလာတယ်ဒီခါလေးဒီအတန်နေဟိုကိုတခါမှမကြောက်ဘူးတဲ့အတန်မျိုးတွေလည်းကြားလာတတ်တယ်အဲ့ဒါမျိုးတွေသွားပြီးတော့မှတ်နေတာတွေသွားနားထောင်နေတာတွေဒါမျိုးတွေလောက်တတ်တယ်တမားဒီအကောင်အဲ့ဒီနမိတ်အလင်းနမိတ်ပေါ်ဒါမျိုးတွေဖြစ်အဲ့ဒီနောက်ကမလိုက်နဲ့ဒီလေးအာယုံပေါ်မှာပဲပြန်ကတ်ထားစီခြင်းတယ် နမိတ်တွေကလည်းဘေးကပေါ်တာတွေကမသေးကြဘူးနမိတ်ပေါ်တယ်ဆိုတာကဒီနိဝရဏတွေကင်းမှပေါ်တယ်နိဝရဏတွေမကင်းသေးရင်မပေါ်ဘူးပြီးတော့အဲ့ဒါလေးလည်းနည်းနည်းပြောမယ်ကိုကနမိတ်အကြောင်းပြောနေလို့အဲ့နမိတ်ကစပေါ်ရင်ဘယ်လိုဖြစ်လဲတချို့ကျတော့အမိုက်တိုက်ကြီးရောက်တယ်လို့ဖြစ်ပါတယ်နမိတ်ပေါ်ကနေကြခုနလိုဝင်လေထွက်လေခြုံငိမ့်သွားတယ်သေးသေးမွေးသေးသေးမွေးလေပျောက်သွားတယ်ပျောက်သွားတဲ့ချိန်မှာခုနတတိညာလေးနဲ့ငါတည်သွားတဲ့ပုံကမဟုတ်ဘူးငါအသက်ရှူနေတယ်ငါအသက်ရှင်နေတယ် တတိသမารီပညာအားနဲ့လို့မတွေးတာပဲဒီလိုအောင်းမိပြီးတော့ဒီနှာခေါင်းကညာဘက်နှာခေါင်းကကြိုက်တဲ့ဘက်ကတ်တာကတ်တာသိနေမွေးမွေးတွေပြန်တွေးတယ်သိနေမွေးမွေးတွေတွေးလာရင်အဲ့ဒါလေးအတိလေးကတ်ကြည့်ဘောင်အဲ့မှာဝင်လေထွက်လေသွားလုံးလို့မရတကယ်သိနေမွေးမွေးလေးတွေးတယ်ကတ်ကြည့်လို့ရတယ်အသာလေးကတ်ကြည့်နေအဲ့ဒီချိန်ကာလမျိုးနဲ့နမိတ်ပေါ်လာတယ်ခုနလိုဝင်လေထွက်လေခြုံငင်းတဲ့ကာလမှာလည်းနမိတ်ပေါ်တတ်တယ်ပေါ်ရတချို့ကဘေးပတ်ပတ်လျာစပေါ်တယ်အဖြူကောင်တွေပေါ်တတ်တယ် ခါကြလင်းရောင်တွေပေါက်တာအဲ့ဒီချိန်မှာကဒုက္ခဝနာတွေလည်းကြော်ပြီးဒီလင်းရောင်တွေတွေ့လာတဲ့အခါမှာဘာဖြစ်တာလဲဆိုတော့မနေ့ကပြောခဲ့ပြီးဓမ္မဒိသဝါဒခါရဲကကိုယ်ခန္ဓာကအယောင်မထွက်ဘူးလေကိုယ်ကဟာငါအယောင်တွေထွက်နေပြီငါဇံရတော့ထင်တယ်အဲ့လိုအဲ့လိုဖြစ်တတ်တယ်ဒီဝိပဿနာပိုင်းလည်းမတူခန္ဓာကအယောင်လေးတွေထွက်ငါတဲဟုတ်ပါလားငါခါရဲအယောင်လေးမထွက်ငါအခုအယောင်လေးတွေထွက်လိုက်ဒါမဲ့ရတော့နဲ့တူတယ်ဒါမျိုးတွေဖြစ်တာမတုလို့ခေါ်တယ်အဲ့ဒါ ဒါလည်းဇန်တုလို့ခေါ်ပေါ့ဇန်ကဇန်ပိုင်းကြတော့အဲ့ဒါတွေတော့မตายရနဲ့ตายရပြီးရှောက်ပြီးကြည်နေတတ်တယ်အဲ့ဒါကရေးမကြည့်သေးဘူးတခါကျမိုက်တိုက်ကြည့်လို့ဖြစ်သွားတယ်မိုက်မောင်ကြီးလည်းရောက်သွားတယ်အဲ့ဒါမျိုးခံစားလိမ့်မယ်အဲ့လိုဖြစ်တာမျိုးတွေလည်းရှိတယ်ပြီးတော့တဖြည်းဖြည်းကြီးလာလိမ့်မယ်အဲ့ဒီဟာတွေကပြင်မဲ့မှာ ဖြစ်တာတွေကတိတ်အရေးမကြီးဘူးအဲ့ဒီအလင်းရောင်တွေအဲ့ဒီနမိတ်တွေကိုဒီလီကိုကတ်စစ်ချင်တာချို့ကြတော့ ဒီအရင်ဘောကအတိတ်ကပါရမီပါတယ်နဲ့တူတယ်ရှုမှန်ရင်ရှုမှန်ရင်လည်းဒီလေးလေးကသူကသူ မိခိုးရောင်တွေပြောင်းသွားတယ်ဒါမျိုးဖြစ်ရင်တော့ကောင်းတာပေါ့လေမိခိုးရောင်တွေပြောင်းသွားတတ်တယ်မိခိုးရောင်စဖြစ်ခါစားတော့မငြိမ်သေးဘူးမိခိုးရောင်တွေပြောင်းတော့မိခိုးရောင်တွေတိကကြီးပြောင်းသွားပြန်အဲ့မှာလေမှာပြန်ကတ်ကြီးပေါ့လေပြန်ကတ်ကြီးလေကတ်ကြီးတော့တမားရီအကောင်နဲ့မိခိုးရောင်တွေပြန်တွေ့လာတယ်ဒါကမိခိုးရောင်တွေပြန်ကတ်အဲ့ဒီ နမိတ်ပေါ်တဲ့ချိန်အားစသို့မဟုတ်ခုနဝင်လေထွက်လေတိမ်မွေးတဲ့ချိန်အားစဘုန်းကြီးတို့မမှတ်စေချင်ဘူးအတိလေးကတ်ကြည့်ရမှတ်နေရင်ဇန်လိုင်းသွားတဲ့ပုဂ္ဂိုလ်ကဒုတိယဇန်တက်တော်တော်ခက်တယ်ဘယ်လို့မှတက်မရအောင်ဒါကြောင့်မမှတ်စေချင်တာပြီးတော့ဇန်တက်တဲ့နေလည်းပြောမယ်အဲ့အဲ့ချိန်ကနေစပြီးဒီတိမ်တိမ်မွေးလေးကိုအတိလေးကတ်ကြည့်သိနေုံပဲဒါပဲခုနကလေပေါ်မှာမိခိုးရောင်တွေတွေ့လာပဲဆိုဒါအတိုင်းနဲ့လုံပါပဲ မိခိုးရောင်လေးဆိုမိခိုးရောင်လေးအတီလေးကတ်ကြည့်နေမှဒါပဲအဲကတ်ကြည့်ကြီးနဲ့တမားဒီအားကောင်းတော့မိခိုးရောင်နဲ့ဖြူရောင်ပြောင်းသွားမယ်တခါဖြူအောင်ရောက်သွားတဲ့ခါလဲတမားဒီပြုတ်ကြသွားရင်တခါမိလေးပြန်ပေါ်ပြန်တယ်ပြန်ကတ်လို့တမားဒီအားကောင်းတော့ဖြူရောင်ပေါ်လာမယ်အဖြူရောင်လေးကအတီလေးကတ်ကြည့်တမားဒီအားကောင်းလဲအလင်းနဲ့မိဒါမျိုးပေါ်သွားတော့အဲ့ဒါမျိုးဆိုလိုတယ်တခါမှတ်ထားဖို့ရာမဒီထဲမှာဈာပြပြောစရာတစ်ခုရှိသေးတယ် ဘာလဲဆိုဒီနမိတ်တွေပေါ်လာတဲ့ကပြင်ဘက်ကစပေါ်တတ်တယ်ပြင်ဘက်ကစပေါ်လာတဲ့ခါကျတော့တချို့ကမ္မဒန်းဆရာတွေကဘာလုပ်လဲဆိုအဲ့ဒီလေချောင်းကိုအတင်းဒီပေါ်မှာကတ်ခိုင်းတာဆွဲကတ်ခိုင်းတာအဲ့ဒါသဘာဝမဟုတ်ဘူးနော်အဲ့လိုဆွဲကတ်နိုင်ပျောက်တတ်တယ်အမှတ်ထားဖို့ကဒီအပြင်မှာနမိတ်တွေပေါ်လာရင်လေချောင်းပေါ်အပြင်မှာတွေ့တဲ့နမိတ်ကိုဒီလေချောင်းပေါ်အတင်းဆွဲမကတ်ပါနဲ့ဆွဲမတင်ပါနဲ့ဆွဲတင်နမိတ်ပျောက်တတ်တယ် အဲ့တော့ဒီလီလေးပဲအตาလေးရှုနေလေလေးအตาလေးကတ်ရှုနေရင်တမာရီအကောင်းလဲခုနနမိတ်ကဒီကိုလာကတ်လိုက်မှာဖတ်ခလေးကတ်လာလိုက်မယ်အဲ့လိုကတ်ရင်ကောင်းတယ်နော်အဲ့လိုလောက်ရမှာအဲ့လိုတဘာဝအတိုင်းပေါ့နော်အဖြူရောဆိုဖြူအောင်ကတ်လာလိုက်အဖြူအောင်ကတ်လာပြီဆိုဒီဖြူလေးပဲဒီလေးကတ်ကြည့်အောင်အဲ့တော့နမိတ်ခွဲခြားနေရပါလေဆိုတော့စထိုင်ကစားနေမိကိုရောင်ပေါ်သည်အထိပေါ့ဒီလေးပေါ့ မှပေါ်တာနော်ပြင်ဘက်ကဆိုလိုတာမဟုတ်စထိုင်ကစားနေဒီပြောဒီလေးလေးမှတ်တာမိကိုရောင်လေးဒီပေါ်ဒီတိအောင်ဒါပရိကမ္မနမိတ်လို့ခေါ်တယ်နမိတ်၃မျိုးခွဲပြမယ်အဲ့ဒီပရိကမ္မနမိတ်လေးလေးချောင်းလေးပေါ်မှာမိကိုရောင်လေးချောင်းလေးပေါ်မှာအသာလေးကတ်ကြည့်နေမယ်လေးပေါ်ရင်လေးကြည့်ပေါ့မိကိုရောင်လေးပေါ်နေမိကိုရောင်ကတ်ကြည့်ပေါ့မမြဲသေးရင်တကလေးပြန်ပြန်ပေါ်တယ်လေးပေါ်ရင်လေးပဲကြည့်နေ ကြည်နေနေတမာရီအားကောင်းမိခိုးရောင်ပြန်ပေါက်လာမိခိုးရောင်လေးတာကတ်ကြည့်တမာရီအားကောင်းလာမိခိုးရောင်လေးဖြူရောင်ဖြစ်သွားလိမ့်မယ်ရှုမိုင်ရှုမိုင်နဲ့အဲ့ဒီမိခိုးရောင်ပေါ်သွားပေါ်လာတဲ့ချိန်ကိုဥက္ကနမိတ်လို့ခေါ်တယ်။အဲမိခိုးရောင်မဟုတ်ဘူးအဖြူရောင်ပေါ်လာတဲ့ချိန်မှာဥက္ကနမိတ်ခုနကစမခါသာလေးကိုစမခါသာနေမိခိုးရောင်ပေါ်သည့်ထီအောင်ကပရိကမနမိတ် မှန်ရင်မှန်ရင်နဲ့ဖြူရောင်ပြောင်းသွားမယ်ဆိုရင်ဒါပါလေဩဃနမိတ်ဒီလိုမှတ်ထားမယ်အဲ့ဒီဩဃနမိတ်ကိုဖြူအောင်နဲ့ကတ်ကြည့်ကတ်ကြည့်နဲ့ဖြည်းဖြည်းနဲ့ကြည်လင်တောက်ပါတဲ့အကြောင်းမျိုးဖြစ်လာမယ်ကျဲလို့ပေါ့ကောင်းကင်ကကျဲလို့ပဲကြည်လင်တောက်ပါတဲ့အကြောင်းအဲ့လိုကြည်လင်တောက်ပါတဲ့အကြောင်းမျိုးတွေကတ်ကြည့်နေရမယ်အဲ့ဒါကိုပြိပါကနမိတ်နမိတ်၃မျိုးမှတ်ထားမယ်အဲ့လိုနမိတ်၃မျိုးပေါ်တယ်ပေါ့ဗျာအဲ့ဒီပြိပါကနမိတ်ကိုမှဘုန်းကြီးတို့ခိုင်မြဲအောင်လုပ်ရတယ် ဒီနမိတ်တွေပေါ်ဖို့ဆိုရင်တော့ခုနကဇန်သဘောကိုဘုန်းကြီးကသိထားမယ်နော်ပြီးတော့တမာရီ၃မျိုးကိုသိထားမယ်ဝိပဿနာပိုင်းကျခဏိကတမာရီလိုတာပေါ့ဗျာဟောဒီအခုဇန်တမာရီပိုင်းမှာလည်းခဏိကတမာရီကတော့လိုပါတယ်ဒါပေမဲ့အဲ့လောက်တွေရက်နေရမှာမဟုတ်ဘူးခဏိကတမာရီဆိုတာဒီအာယုံမှာကတ်နေတဲ့သဘောမျိုးခဏိကတမာရီ မြင်ကမြကြားကမြလည်းခဏိကသမာဓိလို့ခေါ်ပါတယ်ဒီအာယုံကိုမပြတ်တစ်ခုသောတစ်ခုတည်းအာယုံတစ်ခုတည်းမှာကတ်နေတဲ့သဘောမျိုးဧကကလို့ပေါ့ဧကကတာလို့ပေါ့ဧကတိအကအာယုံဒီအာယုံဝင်လေထွက်လေလေလေးပေါ်မှာကတ်နေတယ်ဘဲမှမတော်တော့ဒီပေါ်မှာကတ်နေတဲ့သဘောမျိုးအကြာကြီးကနော်နိဝရဏတွေကင်းစင်ပြီးကတ်နေတာအဲ့ဒါကိုခဏိကသမားတွေခေါ်တယ်အဲ့ဒါနေဆက်ရွှေရင်ဒီဇန်းရဲ့နီးနားလေး မိတ်တွေမျိုးမျိုးပေါ်လာခုနအလင်းနမိတ်တွေပေါ်လာပြီအလင်းနမိတ်တွေပေါ်လာပြီဇံရဲ့အနီးနားဖြစ်နေတဲ့တမာရီဥပ္ပစာရတမာရီခေါ်တယ်ဒီဥပ္ပစာရတမာရီကြတော့သူကနမိတ်ပေါ်တယ်ဇိုင်းငါတွေကို မစင်ញနိုင်ဘူးမစင်ញနိုင်တော့ဘာဖြစ်လဲဆိုဒီနမိတ်အာရုံလေးကပ်မှလိုက်အိပ်ပျော်သွားသလိုဖြစ်လိုက်နမိတ်အာရုံလေးကပ်မှအိပ်ပျော်သွားသလိုဖြစ်လိုက်အဲ့လိုဖြစ်တတ်တယ်အဲ့ဒီမှာလည်း ဘာဖြစ်တာလဲဆိုတချို့ယောဂီတွေအိပ်ပျော်သွားတာကိုတချို့ကမဲရမဲရသွားရင်ဖိုဝင်စားသွားအိပ်ပျော်သွားတယ်လို့ဆိုဒါမျိုးတွေကြားဘူးထားတော့အဲ့ဒါသူကမဲရပြီးထင်တာတကယ်တော့အိပ်ပျော်သွားတာဘာမဲ့မှမရဘူးမဲဖိုရတယ်လို့အိပ်မပျော်ဘူးအဲ့ဒါမှတ်တာနော်မဲရပြီးဖိုတန်းဝင်သွားအဲ့ဒီအချိန်မှာသူကနိဗ္ဗာန်ကိုအာရုံပြုနေတယ်အိပ်ပျော်တာမဟုတ်ဘူးနော်နိဗ္ဗာန်အာယုံပြုအာယုံပြုတော့ဖိုးဝင်စားဖိုးပြီးတော့ဖိုးရင်ကြသွားပြီးတော့ ဝီဓိတစ်မျိုးပြောင်းသွားပြစ္ဆုံနာဝီဓိမအိပ်ဘူးဗျအဲ့ဒါကိုပြောချင်တာနော်ဒီဖြစ်နေတဲ့ခိုက်တာမှာနိဗ္ဗာန်အာယုံပြုနေဖလသမဘာခိုက်တာမှာလည်းနိဗ္ဗာန်အာယုံပြုနေသူအိပ်မပြောအိပ်ပြောပြီဆိုရင်တော့မဟုတ်တော့အခုအခုပြောနေတဲ့ဥပ္ပစာရသမารီပိုင်းအလင်းနမိတ်တော့ပေါ်လာပြီဒါပေမဲ့ तू ကဇာယင်္ဂါတွေကိုမဆင်ញင်နိုင်ဇာယင်္ဂါဆိုဝိတဝိစာရပိတိဒုက္ခဧကဂရဒီ၅ပါးကိုမဆင်ញင်နိုင်သေးဘူး နမိတ်ပေါ်တယ်နမိတ်လေးကိုကတ်ထားနိုင်တယ်နှလုံးသားကြည်လိုက်သွားဆိုင်ကမတွေ့ဘူးအဲ့ဒါမျိုးဖြစ်တယ်ဒီနမိတ်လေးအာယုံပေါ်မှတ်နေလိုက်မှိုင်းမှိုင်းနဲ့အိပ်ပျော်သွားလိုက်အိပ်ပျော်သွားတယ်ဆိုဘဝင်ကျသွားတာပဲအဲ့လိုဖြစ်ဖြစ်နေတတ်တယ်မခိုင်မြဲဘူးပေါ့အိပ်ပျော်တယ်ဆိုမှဌိနာမိတာတွေဝင်တဲ့ခါကျတော့ဒီနမိတ်ကလည်းပျောက်သွားမှအိပ်ပျော်သွားမှာပဲအဲ့လိုမျိုးဖြစ်တာဌိနာမိတာတွေဝင်ရောက်နှိပ်စက်တဲ့သဘောပဲနော်အဲ့ဒီခုနက အပ္ပနာတမာရီရောက်သွားရင်ဇာယင်္ဂါတွေကိုထင်ရှားရှားဖြစ်ပေါ်လာတယ်ဒီပရိပါကနမိတ်အာယုံကလည်းမပြောက်ဘူးဘဝင်မကြဘူးအိပ်ပျော်သွားတာမရှိဘူးဒီပရိပါနမိတ်အာယုန်နဲ့နှလုံးသားကြည်လိုက်လို့ရှင်နှလုံးသားလည်းမြင်တယ်ပရိပါနမိတ်အာယုန်နဲ့နှလုံးသားကြည်လိုက်ခုနဇန်သဘောတရားတွေလည်းမြင်တယ်ဇန်သဘောတရားတွေတဲ့ဝိတဝိစာရပိတိဒုက္ခဧကကရဝတ္တဝဇန်လို့ခေါ်ပါတယ်နော်အဲ့ဒီဇန်လေးအရင်ပြောကြအောင် ဇန်ဆိုတာကိုဘုန်းကြီးတို့လေဒီဆရာတော်ကြီးကစိုက်စိုက်စူးစူးအထူးမြဲမြံရှုအပ်တာဇန်ကိုခေါ်တာအာယုတခုတည်းပေါ်ခုနပြိပါကနမိအာယုနဲ့မှစိုက်ကြနေတာဘေးကိုမသွားတော့ဘူးနော်ဒီအာယုမှာမှစိတ်ကစိုက်ကပ်နေတာဒါကိုဇန်လို့ခေါ်တယ်စူးစိုက်ပြီးတော့ညသောဒီလိုရှူရှူရှူရှူရှူဒီလိုလှုပ်ပြီးနေတာမျိုးတချို့ကဘာခေါ်လဲဆိုတော့ဘာဇန်ညာဇန်နဲ့ဒီလိုပြောတယ်အဲ့ဒါဇန်မဟုတ်ဘူးဗျာ ဒီအောက်နှုတ်ကဆူဆိုက်ပြီးကြာနေကတ်နေတယ်ခုနပြောခဲ့တဲ့အာနာပါနကြောင့်ရတဲ့ဇန်နမိတ်ဟာဒီခန္ဓာကိုယ်လှုပ်မနေရဘူးကိုယ်လှုပ်မနေရဘူးစိတ်လှုပ်မနေရဘူးတခုလှုပ်နေပြီဆိုဒါမဟုတ်ဘူးဒီတော့မှဆက်ကြပြီးငြိမ့်နေတာကိုပြောတယ်ဒီမှာဆိုက်ဆိုက်ဆူဆူဆိုဆိုက်ဆိုက်ဆူပြီးတော့ထူးမြဲမြန်ရှူအပ်တာဇံဟုခေါ်တတ်တာဒီဇံကနှစ်ပိုင်းပေါ့နော်ဒီ ပရိပါကနမိတ်အာယုံပေါ့အဲဓာတ်ရိုက်ပြောရင်ခုနကအလင်းနမိတ်အာယုံကိုစိုက်ပြီးကြာနေတယ်သူကကတ်ပြီးကြာနေတယ်ပေါ့ဘယ်အာယုံမှမတော်တော့ဒီပေါ်မှာကတ်နေတာဒါဆူဆိုက်ကြာနေတဲ့သဘောမျိုးပေါ့အဲ့လိုကတ်နေပြီဆိုရင်ဆန့်ကျင်မဲ့နိဝေနတရားတွေကဝင်းမလာဝင်းမလာလို့ဒီဒီအာယုံကထွက်တာခုနအလင်းနမိတ်ကထွက်တာ ဒီဇာယံသဘောကနိဝရဏတရားတွေကိုလည်းဒီထဲမှာတော့စာသဘောကြလောင်မြိုက်တတ်တယ်လို့နိဝရဏတရားတွေလည်းဖယ်ရှားပြလိုက်တယ်နိဝရဏတရားတွေဖယ်ရှားပြလိုက်တယ်မြန်တယ်ခုနလိန်နမိတ်ကလာအလင်းနပြုတ်ပေါ်မှာလည်းစူးစိုက်ကြနေလို့ဇံနိဝရဏတရားတွေကိုဖယ်ရှားတတ်လို့လောင်မြိုက်တတ်လို့ဇံဆိုပြီးတော့အတိပ္ပယ်နှစ်မျိုးပြောသွားနော်အဲတော့ဇံတရားဆိုတာဘာလဲဆိုခုနပြိပကနမိအာယုန်တခုတည်းကိုစုဆိုင်နေတဲ့သဘောမျိုးနော်ပြီးတော့ဆန့်ကျင်မဲ့ သူ့ကိုကာကွယ်ပိတ်ဆို့တတ်တဲ့နိဝရဏတရားတို့ဖယ်ရှားတတ်လို့နိဝရဏလို့ဒီလိုခေါ်တယ်ပေါ့အဲ့တော့ဘုန်းကြီးတို့ကဒီဟာလေးတွေသိပြီးဘာသိရမလဲဆိုတော့သူ့ရဲ့စန့်ကျင်မဲ့နိဝရဏတရားနဲ့ကိုကြီးရခုနမနေ့ကတင်တဲ့ဟိုမှတ်စုလေးပြအောင်နောက်ပိုင်းမှာဇာမင်းနာ6လောက်မှာဇာယင်ကနဲ့ဇာယင်ကဆန့်ကျင်မဲ့ဆိုတာလေးတွေပါတယ်ဇာယင်က9ခုအရင်ပြောမယ်နော်ဇာယင်က9ခုကဝီတေ ဝိสารာပီတိဒုက္ခဧကကရာဇိုင်းက၅ပါးကဝိတက်ဝိတက်ဆိုတာကခုနပရိပါကအလင်းနမိတ်အာယုံလေးပေါ်မှာစိတ်ကိုရောက်သွားတင်ပေးတာချိန်ပေးတာရွယ်ပေးတာကိုဒါကိုဝိတက်လို့ခေါ်တယ်ဝိสารာဆိုတာဒီပရိပါကနမိတ်အာယုံလေးအလင်းနမိတ်အာယုံပေါ့နော်အဲ့ဒီအလင်းနမိတ်အာယုံလေးပေါ်မှာဒါဟိုးအရင်တော့ဟာအေးအောက်မအောက်ဆွဲချလိုက်ဟုတ်တယ်ဟုတ်တယ်အောက်ကိုဆွဲချလိုက် အောက်မဟုတ်တာ၃ရှိသေးတယ်အောက်ကိုဆက်အောက်ကိုသွားမယ်ခုနကတမာရီပိုင်းပြောတယ်အောက်ကိုဆက်သွားမယ်ဒီမဆုတွေလည်းထုတ်ကြည့်လို့အဲ့မှာဇိုင်းက၅ပါးတွေ့ပြီခဏအဲ့ဒီဇိုင်းက၅ပါးကြည့်တာမယ်နော်ဒီအာနာပါနပရိပါကနမိတ်ဆိုအာနာပါနရွှီနဲ့ဖြစ်လာတဲ့အလင်းနမိတ်လေးကိုပရိပါကနမိတ်လို့ခေါ်တယ်ခုနပြောခဲ့ပြီမိโกရောင်ရှုမှတ်စာနေမိโกရောင်ထီကို ပရိကမနမိတ်အဖြူရောင်ကိုဩကနမိတ် ကြည်လင်တောက်ပတဲ့အလင်းရောင်ကိုပရိပါကနမိလို့ခေါ်တယ်။ဝိတက်ဆိုတာဘာပြောရလဲဆိုအာနာပါနောကြောင့်ဖြစ်တဲ့အလင်းနမိအာယုံကိုစိတ်လေးကိုတင်ပေးတာချိန်ပေးတာရွယ်ပေးတဲ့သဘောဒီနှလုံးသားကြည့်ရင်ဒီသဘောတွေ့တာဝိတက်ဆိုတာစာရင်းတွေ့မှာမဟုတ်ဘူး။ပရိပါနမိအာယုံကိုရောက်တော့စိတ်လေးတင်ပေးချိန်ပေးရွယ်ပေးတဲ့သဘောလေးကိုဝိတက်ဝိစာရဆိုတာဒီပရိပါနမိအာနာပါနောကြောင့်ဖြစ်တဲ့လင်းနမိအာယုံလေးကို ဖန်ဖန်ထထဆင်ញင်သုံးသပ်နေတဲ့သဘောမိတိဆိုဒီအာနာပါနကြောင့်ဖြစ်တဲ့ပြိပါနမိအလင်းနမိအာယုလေးကိုနှစ်သက်နေတာဂျေနတ်နေတာသဘောကျနေတာဒါပိတိပဲဒုက္ခဆိုတာဘာလဲဆိုအာနာပါနကြောင့်ဖြစ်တဲ့အလင်းနမိအာယုရဲ့အရာတော်ချမ်းသာစွာခံစားနေချမ်းချမ်းသာသာလေးပေါ့သူ့ကိုခံစားနေတဲ့သဘောကောင်းကောင်းမွန်မွန်ခံစားအကောင်းလေးတွေခံစားနေတဲ့သဘောဧကကရာအာနာပါနကြောင့်ဖြစ်တဲ့ ရင်းနမိတ်အာယုံတစ်ခုတည်းပေါ်မှာစိတ်ကကတ်နေတာတီးနေတာငြိမ့်နေတာဒါကိုပြောတယ်အောက်ကိုဆက်ဆွဲချမယ်အောက်မှာဇန်အင်္ဂါနဲ့ဇန်ဆန့်ကျင်မဲ့နိဝေနတရားများဒါလေးသိထားမယ်သူကအဲ့ဒါပဲဆန့်ကျင်မဲ့ဝိတ္တဇန်အင်္ဂါဖြစ်နေလို့ရှိရင်ဌိနမိတ်တာဆိုတဲ့နိဝေနတရားမဖြစ်ဘူးဌိနမိတ်တာကအိတ်ချင်ငံပြီးတဲ့သဘောနော်ဝိတ္တဇန်အင်္ဂါဖြစ်နေရင်ဆန့်ကျင်မဲ့ ဌိနမိတာနိဝေနတွေမဖြစ်တော့ဘူးနိဝန္ဒတရားတွေပယ်ပြစ်လိုက်တယ်ခွာပြစ်လိုက်တယ်ဟုတ်ဘာဖြစ်လို့လဲဆိုတော့ဌိနမိတာကထိုင်းမိုင်းတွေ့ဝေတဲ့သဘောပေါ့ဌိနမိတာဝင်နေဘာလို့မရဘူးလူကထိုင်မိုင်းတွေးဝေးပြီးတော့နေပြီးတော့အိတ်ချင်မှုတူဖြစ်နေတော့လေပြပျော်သွားရင်တော့ဘဝင်ပဲအိတ်မပျော်ခင်လေးမှဖြစ်တာတွေးတွေးထိုင်နိုင်မိုင်းမိုင်းဖြစ်နေတော့လေအိယာနိုးစားချိန်မှလည်းဌိနမိတာဖြစ်တယ် အဲ့တော့ဌိနမိတာသဘောထိုင်းပိုင်းတွေးဝင်နေတဲ့သဘောဆိုအကြံစီကင်းမဲ့နေတဲ့ပုံကုန်နဲ့တူတယ်ဝိတ္တရဲ့သဘောကြတော့ခုနကပြိပါကနိမိတ်အနာဘာနာကြောင့်ဖြစ်တဲ့ပြိပါနိမိတ်အာယုံလေးပေါ့တင်ပြီးတယ်ချိန်ပြီးတယ်ရွယ်ပြီးတယ်ဆိုကြံစီစဉ်းစားနေတာနဲ့တူတယ်ဒါကြောင့်မို့ဝိတ္တရဲ့ဆန့်ကျင်မဲ့တရားဌိနမိတာဝိတ္တဇာနေဖြစ်နေရင်ဌိနမိတာနိဗ္ဗာန်မဝင်ဘူး ဌိနမိတာတွေကိုယ်တဏ္ဍာမှာအိတ်ချင်ငိုင်မိမှုတွေဖြစ်နေတော့ဝိတ္တဇာနေပျောက်သွားပြီးတော့မှတ်ပြီးတော့အဲသူတို့ကစန့်ကျင်မဲ့အဲ့လိုဝိတ္တဇာနေဖြစ်နေဌိနမိတာနိဝေနမဖြစ်ဘူးဌိနမိတာနိဝေနတွေဘုန်းကြီးတို့တဏ္ဍာမှာဖြစ်နေဝိတ္တဇာနေမဖြစ်ဘူးဒါလေးမှတ်ထားမယ်နောက်တစ်ခုကဝိสารဇိုင်ငါနဲ့သူ့ရဲ့ဆန့်ကျင်မှာဝိသိကိစ္စဝိသိကိစ္စဆိုတာကအာယုန်တစ်ခုတည်းမှာမရှိဘူး ဟိုအာယုံနဲ့မဆုံးဖြတ်ချက်ဆုံးဖြတ်ချက်မချနိုင်ဒီအာယုံနဲ့ဆုံးဖြတ်ချက်မချနိုင်တရားပေါ်မှာလည်းတန်တရားရှိနေဖះပေါ်မှာလည်းတန်တရားရှိတန်ခါပေါ်မှာလည်းတန်တရားရှိအများကြီးပဲသူကတန်တရားဖြစ်စရာအဲ့ဒီတန်တရားတွေမှာဝဲလဲခတ်အာယုံမျိုးမျိုးပေါ်မှာတန်တရားဖြစ်နေဒါဝိသိကိစ္စပဲအာယုံတစ်ခုတည်းမှမဖြစ်ဘူးဟိုဟာဟုတ်လိမ့်နေလို့ဒီဟာဟုတ်လိမ့်နေလို့သူမှလုံးချလဲနေတယ်အဲ့ဒီလိုဝိသိကိစ္စတွေကိုယ်တဏ္ဍာမှာဝင်းနေတော့ဝိสารာနဲ့ဝိสารာစာနဲ့မဖြစ်ဘူး ဝိဇာရဇာနင်ကကြတော့အာယုန်นี่အများကြီးမဟုတ်ဘူးဒီပရိပောက်ကနေမိအာယုန်တစ်ခုတည်းပဲပဲသူကဆွဆွမြဲမြဲဖန်မှန်ထတာဆင်ញင်သုံးတတ်နေတဲ့သဘောပဲဒါကြောင့်မို့အာယုန်တစ်ခုတည်းဆင်ញင်သုံးတတ်နေအာယုန်မျိုးမျိုးပေါ်မှာတွေးတဲ့ယုံမတန်တရားဖြစ်နေဝိသေကိစ္စဆန့်ကျင်ပဲအဲတော့ဝိစာရဇာနင်ဖြစ်နေရင်ဝိသေကိစ္စနိဝရဏမဖြစ်ဘူးဝိစာရဇာနင်ရဲ့ဆွမ်းကြောင့်ဝိသေကိစ္စနိဝရဏဖယ်ထားတယ် အဲဝိသေကိစ္စနိဝရဏဘုန်းကြီးတို့တဏ္ဍာမှာဝင်းနေတော့ဝိသရာဆိုင်ဆိုင်ကပြုတ်ကျသွားပြီဒီလိုမှတ်ထားမယ်။နောက်ပီတိရဲ့ဆန့်ကျင်ဘက်ကဖြာပါဒဒေါသပါပဲဖြာပါဒတရားကောင်းဒေါသကအာယုန်တွေကိုမနစ်သက်တဲ့သဘောသဘောမကျတဲ့သဘောမကြိုက်တဲ့သဘောပဲပီတိကြတဲ့ဒီပရိပါကအာနာပါနကြောင့်ဖြစ်တဲ့လင်းမိလင်းနမိအာယုန်နှစ်သက်နေတဲ့သဘောကျတယ်သဘောမကျတဲ့ဒေါသပယ်သွားတာပဲလေဖယ်ရှားပြလိုက်တာ အဲသဘောမကျတဲ့ဒေါသတွေဝင်လာပီတိကလို့လို့ပြုတ်ကျသွားမှာပဲအဲ့ဒီကအဲ့ဒါကြောင့်ဆန့်ကျင်ဘက်လို့ပြောတယ်ဒုက္ခရဲ့ဆန့်ကျင်ဘက်ကတော့ဥဒိစ္စကုက္ကုစဥပေက္ခရဲ့ဆန့်ကျင်ဘက်ကလည်းဥဒိစ္စကုက္ကုစပါပဲဥဒိစ္စဆိုတော့ဘာလဲဆိုတော့စိတ်ဒီအာယုံမှာမှတ်စိတ်ပုံမကတ်တော့ဘူးဗျာပြန့်လို့ပြန့်ပြီးတော့မငြိမ်မသက်ဖြစ်နေတော့ဒါဥဒိစ္စကုက္ကုစဆိုတာကတော့ မကောင်းတာတွေလုပ်ပြီးတော့ပူပန်တယ်တေကဏိကလာကြကောင်းတာတွေမလုပ်ပြီးတော့ပူပန်မြန်တယ်နောင်တတွေပူပန်မှုတွေဖြစ်နေစိတ်တွေမငြိမ်မသက်ဘူးပေါ့အဲတော့စိတ်မငြိမ်မသက်မှုတွေဖြစ်နေနောင်တတွေဖြစ်နေမယ်ဆိုရင်တော့ဒီအာယုံမှာမနေတော့ဘူးပေါ့ထားတဲ့အာယုံမှာမနေဘူးထွက်ထွက်ထွက်ထွက်နေမှာပဲဒါဥဒိစ္စကုက္ကုစသဘောဒုက္ခကြတော့အာနာပါနကြောင့်ဖြစ်တဲ့အလင်းနမိအာယုံရဲ့ရတာခံစားပြီးတော့ ဒီအောင်တကမှာငြိမ်သက်နေငြိမ်သက်ပြီးတော့အေးချမ်းနေတဲ့သဘောပဲနော်ပြိပါနိမိတ်အာရုံအရာသာခံစားပြီးငြိမ်သက်နေတဲ့သဘောဒုက္ခလို့ခေါ်တယ်ဥပ္ပခါလည်းအဲ့လိုငြိမ်သက်တည်ငြိမ်ပြီးတော့ခံစားတာနော်ဥပ္ပခါသဘောဒုက္ခကတော့လှုပ်ရှားပြီးခံစားတာဒါကြောင့်မို့ကိုမငြိမ်မသက်ဖြစ်တဲ့ဥရိစ္ဆကိုဥစ္စာတို့ဟာသူ့ရဲ့ဆန့်ကျင်မဲ့ဖြစ်တယ်စိတ်တွေမငြိမ်မသက်နောင်တတစ်ပါးနေဖြစ်နေရင်ဒီဒုက္ခစာနေမဖြစ်ဘူး ဒုက္ခဇာနေတို့ဥပိ္ပခဇာနေတို့ဖြစ်နေလည်းပဲဥဒိစ္စကုက္ကုစမဖြစ်ဘူးဒီလိုမှတ်ထားမယ်နောက်ဆုံးတစ်ခုကတော့ဧကဂရာနဲ့ကာမိဆန္ဒကာမိဆန္ဒဆိုတာကဒီအပြောအာယုန်နေပေါ့ဗျာအစင်အာယုန်နေအနအာယုန်နေအတအာယုန်နေအစင်တအာယုန်နေအတအာယုန်နေအနအာယုန်နေအစင်မျိုးမျိုးအတမျိုးမျိုးအနမျိုးမျိုးရာသာမျိုးမျိုးဒီပစ္စည်းမျိုးမျိုးမှာနှစ်သက်ဝထင်ပြီးလိုက်နေတဲ့ခါကျတော့ စိတ်ကမတည်ငြိမ်တော့ဘူးပေါ့ဗျာလိုက်နေသမျှကတော့အဲ့မတည်ငြိမ်နေတော့ကာမိဆန္ဒနိနိဝေနဝင်လာဝိတဝိဇာရပိပိတိဒုက္ခလို့လည်းမဝင်လာနိုင်ဘူးအဲ့ဒီဟာကင်းကွာသွားမှအာယုနမစိတ်နဲ့ကပ်မယ်ကပ်သွားတော့ဧကဂရပေါ့ဧကဂရဆိုတာပရိပါကနိမိအာယုတိကကပ်ပြီးတော့ငြိမ်ပြီးတော့နေတတ်တယ်ကပ်ငြိမ်နေဒီကာမိဆန္ဒနိဝေနမဝင်ဘူး ကာမိသနာနိဝရဏဝင်နေလဲဧကဂရာမဖြစ်ဘူးနော်ဒါကြောင့်ဧကဂရာဇာနေရဲ့ဆန့်ကျင်ဘက်ကကာမိသနာနိဝရဏလို့မှတ်ထားဘူးဇာနေအားထုတ်ပြီးအခုကတော့ဇန်တရားတွေအားထုတ်ဝိပဿနာအားထုတ်လဲတူတူပါပဲဒါတွေရှိနေသေးတယ်ဘုန်းကြီးတို့ဘာမှဘာဖို့မှမရဒီနိဝရဏတွေကင်းနေမှာစိတ္တဝိတ္တုတွေကဖြစ်တယ်စိတ်စင်ကြယ်တယ်စိတ်ကြည်လင်းတယ်နိဝရဏတွေဘုန်းကြီးတို့ရှိနေသမျှတော့ဘယ်လိုမှတရားမဖြစ်နိုင် ဇံလည်းဘလို့မှမရနိုင်ဒါကြောင့်မို့ဝိတဝိဇာတပိတိဒုက္ခဧကဂရာဆိုလွယ်လွယ်ကူကူနဲ့မရပါဘူးဒီနိဝရဏ၅ပါးကို ဖြစ်ပေါ်မလာအောင်တင်းတင်းရင်ရှုရတာပေါ့နော်ဒီနိဝရဏ၅ပါးကင်းစင်သွားပြီဆိုရင်စိတ်ကအာယုဏမစိတ်မှာကတ်နေတာပဲဝင်လေထွက်လေအာယုဏမှာကတ်နေတာပဲအဲလိုကတ်တဲ့အခါမှာဟိုတရလုံးကတ်မယ်တပတ်လုံးကတ်မယ်အဲ့လိုကတ်နေခုနကနမိတ်မျိုးမျိုးပေါ်လာနိုင်ပါတယ် ပြီးတော့နမိတ်တွေပေါ်လာကစားမှာဘုန်းကြီးတို့အပြင်ဘက်ကတချို့ကြတော့အပြင်ဘက်ကစာပေါ်ပါတယ်ခန္ဓာကိုယ်ဘေးပတ်ပတ်လေးကစာပေါ်တယ်နော်အဲ့ဒါမျိုးကြရင်ခုနလိုလေးပေါ်မှာအတင်းဆွဲမတင်ပါနဲ့အတင်းဆွဲမကပ်ပါနဲ့ကပ်သွားရင်တော့နမိတ်ကပျောက်သွားတတ်ပါတယ်နော်အဲ့လိုမှလည်းအဲ့တော့ပေါ်လာတဲ့နမိတ်လေးကို ဖြူရောင်ဆိုဖြူရောင်ပေါ့နော်တကယ်လို့လေချောင်းပေါ်မှာတန့်ပေါ်လို့ရင်ဖြူရောင်ဆိုဖြူရောင်ပေါ့အကျယ်ရောင်အလင်းရောင်ဆိုလင်းရောင်ပေါ့အဲ့ဒါလေးကတ်ကြည့်နေစူးစိုက်စိတ်ကကတ်တမာရီအားကောင်းလို့ရင်ဟိုမိကိုရောင်စတွင်မိကိုရောင်လေးဒါလေးကတ်တမာရီအားကောင်းလာရင်ဖြူရောင်ပြောင်းသွားမယ်အဲ့ဒီဖြူရောင်လေးကိုဆက်ကတ်ကြည့်နေအတိလေးကတ်ထားအောင်ကတ်ထားရင်တမာရီအားကောင်းလာရင်ကြည်လင်တောက်ပါတဲ့ရောင်ဖြတ်သွားတယ်အဲ့ဒီမှာပြောစရာရှိတာက ဘုန်းကြီးတို့ဒီထေရဝါဒနဲ့မဟာယာနကွာတယ်မဟာယာနတွေလည်းဒီအဆင့်လောက်ကိုလောက်တယ်သူတို့ကအဲ့ဒီအလင်းရောင်နမိတ်လေးရလာပြီဆိုဒီမျက်ခုံးတစ်ခုကြာမှထားတယ်တအိုင်းလို့ခေါ်တာပေါ့ဗျာတတ္တိယမျက်လုံးလို့ခေါ်တယ်ဒီအလင်းရောင်နဲ့ကြည်တာခုနမောင်တော်မြေစင်တော်ဆရာတော်ကြီးလောက်တဲ့စနစ်တိုင်းပဲဒီလင်းရောင်နဲ့ဖျားဖူးတာတို့ဟိုဘုံကြီးဒီဘုံကြီးကြည်တာတို့ အဲ့ဒီလင်းနမိတ်ကအားကောင်းလိုက်ဒီဒီမှာထားပြီးကြည့်လိုက်တော့အောက်ဆုံးနတ်ပြည်သွားကြည့်လိုက်တယ်အဲဒါလင်းရောင်တွေတောက်ပနေတဲ့နတ်ပြည်သွားပြီးတော့ဟာဒါဘိစုပလေးစဒါပဲနိဗ္ဗာန်ထင်တယ်သူကအဲ့လိုကောက်ချက်ကြတယ်အဲ့ဒါနဲ့လမ်းဆုံးတတ်တယ်နော်အဲ့ဒါကိုလည်းမလိုက်စေချင်ပါဘူးဒီကကဘုန်းကြီးတို့ကအဲ့ဒီလမ်းကြောင်းကိုသွားတာမဟုတ်ဘူးနော်အဲကြောင့်ဘုန်းကြီးနေ့ကပြောခဲ့ပါတယ်ဒီဖျားဖူးတဲ့ကိစ္စတွေမှာဘုန်းကြီးမလုပ်ချင်တာပါလေဆိုတော့ ဖះဘုရားရှင်ကြောင့်ပဲလို့လေဘုန်းကြီးတို့တဏ္ဍမှာကိလေသာတွေငြိမ့်သွားမှာမဟုတ်ဘူးကိုကျင့်မှကိလေသာတွေငြိမ့်အောင်ကျင့်မှငြိမ့်ပါတယ်အဲ့ဒါလေးသိစေခြင်းတယ်ဒီကဒီကကြောင့်ဟိုဖះဘုရားမယ်ကိလေသာတွေကကုန်သွားမဲ့သဘောမျိုးအပေရကားပိတ်သွားမဲ့သဘောမျိုးဘုန်းကြီးဒီသင်္นานမှာတခါပြဖြေခဲ့ဥပါတယ်ဆရာဝန်တယောက်ကမေးလို့နော်အဲဖះဘုရားတွေဘာတွေသွားတဲ့ခါကျရင်အပေရကားပိတ်ပါလား အဲ့လိုဘယ်ကပိတ်စရာဆိုရင်အဲ့မှာနေတဲ့လူတွေဘယ်တော့မှအပယ်ကြမှာမဟုတ်ဘူးလို့အဲ့နာနေတဲ့လူဘုန်းကြီးတို့ကခုမှသွားဖူးကြတယ်ဟိုမှာအဲ့နာမှာအများတော့မွေးမွေးကြတဲ့အဲ့နာလူဖြစ်လာကြမွေးကြတဲ့အဲ့နာမှာတိရိစ္ဆာန်ဖြစ်နေပုံကိုယ်တွေလည်းအများကြီးပဲအဲ့နာမှာတော့မလို့ရအပယ်တိရိစ္ဆာန်တို့ဘာလို့တကောင်းမှမရှိရမယ့်သဘောမျိုးဖြစ်နေစဉ်းစားကြည့်အဲ့ဒါမျိုးဖြစ်တာအဲ့တော့အဲ့ဒါရေးမကြည့်ဘူးကိုယ်တဏ္ဍာမှာလောဘတွေဒေါသတွေမောဟတွေနည်းဖို့တနည်းအားဖြင့်ဒီဇံပိုင်းကြတော့ နိဗ္ဗာန်တရားတွေမဝင်ဖို့မဝင်မှစိတ်ကစိတ်တဝိသုဒ္ဓိဖြစ်မယ်စိတ်တဝိသုဒ္ဓိဖြစ်မှဆက်သွားလို့ရတယ်နော်အဲ့ဒါမှတ်တာအဲတော့ခုနပြောလို့ဇံပိုင်းတွေသွားမယ်နော်အဲ့တော့ဇံပိုင်းတွေသွားတဲ့ခါကျတော့လေ့ကျင့်နေရဘယ်လိုလုပ်ရလဲဆိုတော့နည်းနည်းလေးအခြေခံသဘောတရားပြောင်းမယ်ဘုန်းကြီးတို့ရဲ့ဗိဓမာလိုကမြင်သိစိတ်ကမျက်စိမှာပဲစကုမျက်စိကိုမှီပြီးဖြစ်တယ်မျက်စိကနေမြင်သိစိတ်မဖြစ်ဘူး မျက်စိကနေလေကြည့်လိုက်ဘာဘာမှမမြင်တော့ကြားသိစိတ်နားမှာသောတာပတ္တာရယုံမှာမိဖြစ်တယ်နားကန့်သွားရင်ဘာမှမကြားတော့ချုပ်မွေးရကန့်တာရှိတယ်တချို့မွေးရကွဲလာရှိတယ်ဘာမှမမြင်ဘာမှမကြားဘူးဒါမျိုးလူတွေရှိတယ်အနန္တိစိတ်ကနှာခေါင်းမှာဖြစ်နေနှာခေါင်းဘုံရနာရီရှူနာရီတွေယိုးနေမယ်နာရီချီးနေမယ်ဆိုဘာမှမရတော့အဲ့ဒါမျိုး စားသိစိတ်ကရှာမှဖြစ်တယ်ရှာကွဲနေမယ်ဘာမှမသိတော့ကိုဋ္ဌိသိစိတ်ကတကုံလုံးမဒါတော့မှနာယောဂတွေဖြစ်လို့အသားရည်ရေပြားတွေပြတ်သွားမယ်ဆိုရင်လည်းဘာမှမသိတော့ကြံတဲ့စိတ်စေတသိက်တရားဒီနှလုံးသားမှာမိပြီးဖြစ်တယ်ပြီးဒီမှာလို့နှလုံးသားပေါ်မှာရှိတယ်လက်တစ်ဖက်လောက်ရှိတယ်သွေးပေါ်ဒါလည်းတကုံလုံးတွေပတ်နေဒီပေါ်မှာမိတိဖြစ်တယ်ဆိုတော့ဒါကိုပြောတယ်ဘုန်းကြီးတို့ဒါဥပမာပြင်ဘယ်လိုပြောလို့ရလဲဥပမာကိုက အခန်းနဲ့တယောက်တည်းနေတယ်နေတဲ့ချိန်မှာ ပြင်ထွက်လိုက်တယ်ပြင်ဘက်ကနေတယောက်ကနေအပေါက်ကဟိတ်ခနဲ့လှုပ်လိုက်ဒီမှာနှလုံးမှာလာဟဲ့နင်းကလည်းလန့်သွားတာငါမှနှလုံးကိုရင်းကိုခုံသွားဒီမှာလာထိတယ်အဲ့ဒါမျိုးအဲ့ကြောင့်ပုံသေးကြောက်စရာလန့်စရာ အာရုံတွေကြုံလိုက်ဒီမှာနှလုံးကအရင်ထိတယ်အဲ့ဒါမျိုးအဲ့တော့ဉာဏ်နဲ့စိတ်စေတသိက်တွေပြောချင်တာကမြင်သိစေကြားသိစေအနံသိစေ စားသိစေ ထိသိစေကလွင်ဉာဏ်နဲ့စိတ်တွေကဒီဒီဟရိယဝတ္ထု နှလုံးသားပေါ်မိပြီးဖြစ်တယ်ဒါကြောင့်မို့ဘုန်းကြီးတို့ကဘာလို့ ਆ လဲဆိုခုနဇန်နမိတ်တွေကိုခိုင်မြဲအောင်ပြိပါကနမိတ်ပေါ့ပြိပါနမိတ်အလင်းနမိတ်တွေကိုဒီလေချောင်းပေါ်မှာခိုင်မြဲအောင်ကျင့်ရပါတယ်အဲ့ဒီအလင်းနမိတ်ခိုင်မြဲအောင်ကျင့်တဲ့နေရာမှာနည်းနည်းခက်တယ်ဘလောက်ခက်လဲနည်းနည်းမို့အများကြီးခက်တယ်ဥပမာပေးတာစัจ जा မင်းနော်ဒီတကဘာလုံးအုပ်ဆိုးတဲ့စัจ जा မင်းအဲ့လိုမင်းပေါ်လာရင်ဒီမင်းရဲ့ မေတော်ကသူပရိသန်တွေတီကြတဲ့ဒီစัจ जा မင်းကိုုံလေးကိုဖန်ပေါင်းကြောင်နဲ့ထည့်ထားလို့မြင်ရတယ်ဒီတတိသားလေးမပြည့်အောင်အမေကရေတောက်နဲ့တတိထားတယ်အစားတောက်တတိထားတယ်ထိုင်နဲ့ထတယ်ဟိုမှာသားလေးသွားထိခိုက်တော့ဒီတတိသားလေးမပြည့်စည်းအောင်တတိထားဆောက်ရှောက်ရတယ်လို့ပဲဒီပရိပါကနမိတ်ကအဲ့လိုမဆောက်ရှောက်တိုင်းခဏလေးနဲ့ပြုတ်ကျသွားနိုင်တယ်နော် ပြုတ်ကြခြင်းအကြောင်းရင်းကတော့ဒီထဲမှာတော့ဘုန်းကြီးတို့ဟိုတနေ့ကပြောခဲ့တာတော့စူးဆယ်မျိုးပြောခဲ့ဘူးပါနော်အဲ့ဒီစူးဆယ်မျိုးတွေကတခုခုပေါ့လေသူကညှိလိုက်ရင်ပြုတ်ကြတော့ဒီများသောအားဖြင့်ဇာမိုင်းနဲ့ပတ်သက်တာတော့အတန်စုပေါ့ဗျာအတန်စုကြောင့်မို့ဒီနိဝရဏတရားတွေအတန်စုကြောင့်မို့ဇန်တရားတွေကပြုတ်ကျသွားတယ်နော်ဟိုကုနည်းနည်းပြန်ပြီးတော့ကြည့်လိုက်ပါမယ် စုဆယ်မျိုးဒါတွေလည်းမှတ်သားစရာကောင်းလို့ဘုန်းကြီးတို့မှတ်သားဖို့လိုတယ်တချို့ဟာလေးတွေခဏခဏကြားနေနေပဲတရားလေးတွေကမှတ်မိသွားပါလိမ့်မယ်စုဆယ်မျိုးနော်စုဆယ်မျိုးကဘာလဲဆိုတော့ပထမဆုံးစုကဒီအပေါင်းအသင်းနဲ့မွေးလျော်တာလေဒါလည်းစုပဲနော်ကောင်းတာလုပ်လို့မကောင်းတာဒီဒီဇံပိုင်းလုပ်နေတဲ့ခါကျအပေါင်းပေါင်နဲ့သွားပြီးတော့လုပ်မရဘူး အပေါင်းအသင်းခင်မင်းနေမယ်ဆိုရင်အဲ့ဒီဘာသာမှမရဘာတရားမှမရဘာဝိပဿနာဉာဏ်မှမဖြစ်ဘူးအဲ့ဒါလေစုတမျိုးပဲနော်အပေါင်းအသင်းကိုမမက်ပါနဲ့တရားထုတ်တဲ့ချိန်မှာတယောက်တည်းနေနေအောင်ကြိုးကြိုးစားဖို့အပေါင်းအသင်းနဲ့မွေလျော်နေနေသူနဲ့စကားပြောသူနဲ့နေထိုင်သွားလားအဲအိမ်မှာရှိတာအကုန်ပျောက်တော့တာပဲဘုန်းကြီးတွေလည်းအတူတူပဲနှစ်ပါးရှင်ဟာလောကမဖြစ်တော့ဘူးတရားထုတ်နေဒါကြောင့်အပေါင်းအသင်းဟာစုတမျိုးပဲ မှတ်တာမနော်စုတစ်မျိုးနောက်စုတစ်မျိုးကဘာလဲဆိုတော့ဒီတရားအထုတ်တယ်ဆိုတာခန္ဓာကိုယ်ကြီးရဲ့အပြစ်မြောင်အထုတ်ရတယ်32ပုံပုံရှုမယ်ဒါတော့ကိုယ်ပေါက်ကကြာလာတယ်ရှုဆင်ញင်မယ်ပြီးတော့သေသွားတဲ့လောင်းကောင်ပုဂ္ဂိုလ်ဆင်ញင်မယ်အဲ့ဒီလိုအထုတ်နေတဲ့ပုဂ္ဂိုလ်ကလှလှပပကြိုက်နေဘယ်တော့မှဒါလည်းစုပဲသူပနမိတ်လို့ခေါ်တယ်အလှပကြိုက်နေမယ်နော် အလောက်ပါကြာပြီးပြင်ဆင်ချက်တာနေတော့ဗာတရားမှရမှာမဟုတ်နော်အဲ့ဒါမှမဟုတ်ပါဘူးဒီမင်းတို့မျိုးသမီးတွေကလှပါတို့ဘုန်းကြီးလည်းမတူပါဘူးသင်္ကန်းတွေတတ်တတ်ရကောင်းကောင်းဟိုတတ်ရအောင်တော့ယုံရမယ်လေလှအောင်ပအောင်မပြင်ရဘူးပြောတာအဲ့ဒါပြောတယ်အတန်ကောင်းကောင်းနားထောင်နေမယ်ဒါလည်းသူ့ဘာနမိပဲဒါလည်းမရနိုင်ဘူးတော့တချင်းကောင်းကောင်းနားထောင်နေတာပေါ့တချင်းတွေတငိမ့်နဲ့ခေါင်းတငိမ့်ငိမ့်နဲ့ခက်လုံငယ်တွေအဲ့ဒါမျိုးဆိုရင်တော့ဘာတရားမှမရနိုင်ပါဘူး တော့အစားအသောက်တွေစားစရာတွေမျိုးမျိုးကြိုက်နေသဘောကျနေမြင်ဒါလည်းမရနိုင်ဘူးနော်စားတော့ပြီးတဲ့အခါကျအနံ့မျိုးစုံရေမွေးနှံမျိုးစုံဒါလေးတွေနှစ်သက်သဘောကျတယ်ဒါတခုတည်းနော်သူဘနမိတ်လို့ဒါတွေအကုန်သုံးတာကောင်းတဲ့အာယုံမှန်သမျှဟောပစ္စည်းကောင်းကောင်းလေးသုံးရင်လည်းကားကောင်းကောင်းလေးစီးရင်လည်းဘုန်းကြီးဆိုအကြောင်းကောင်းကောင်းလေးနဲ့နေဖို့လှုပ်ရှားနေတယ်ဒါဆိုရင်လည်းသူလည်းတရားရဖို့မလွယ်ဘူး အကုန်လုံးခြုံပြောရင် ကောင်းတဲ့နမိတ်အာယုံတွေလည်းပဲစုတမျိုးလို့မှတ်ထားမယ်ကောင်းတဲ့အစင်ကောင်းတဲ့အတန်ကောင်းတဲ့အနံကောင်းတဲ့စားစရာပစ္စည်းကောင်းကောင်းပေါ့ဒါလေးသုံးဆွဲခြင်းတာနော်နံပါတ်1စုကဘာလဲအပေါင်းသင်းနံပါတ်2စုကသူပါနမည်ကောင်းတဲ့အာယုံတွေနံပါတ်3ကသူကဘာလဲဆိုမိလူကဒီ အိန္ဒိ6ပါးရှိတယ်မျက်စိနားလျာကိုယ်စိတ်ကိုတတိနဲ့ထိန်းရတယ်တတိနဲ့ထိန်းတာမှဒီစန့်ကျင်မအာယုန်တွေကိုကမကြည့်မိတာစန့်ကျင်မဲ့အာယုန်တွေကြည့်နေရင်လည်းပဲကိုကနှစ်သက်သဘောကြပြီးတော့ဆုဖြစ်တယ်နော်စန့်ကျင်မအာယုန်ဆိုတော့ကိုနှစ်သက်သဘောကြတဲ့အာယုန်တွေပဲပြောရမှာပေါ့လေမျိုးသားမျိုးသမီးအာယုန်မျိုးသမီးကမျိုးသားအာယုန်ဒါတွေမမြင်အောင်မကြည့်အောင်ပေါ့မျိုးသားကမျိုးသား မျိုးသမီးတန်မျိုးသမီးကမျိုးသားတန်အစားရလို့ပေါ့ဒါမျိုးတွေနှစ်တန်ဆန့်ကျင်ဘက်အာယုံကအဲ့ဒါပြောတယ်ဆန့်ကျင်ဘက်အာယုံတွေကြည့်ရှုနားထောင်မယ်ဆိုရင်လည်းပဲဒါလည်းဆူပဲအဲ့ဒီမှာနှစ်သက်တွေနှစ်သက်မှုတွေဖြစ်လာတော့အဲ့ကြတော့တမာရီမြာတမာရီပြုတ်ချသွားတယ်ဒါတော့ဆန့်ကျင်ဘက်အာယုံပြောတယ်နော်ဆန့်ကျင်ဘက်အာယုံများတယ်အိန္ဒိယလုံချုံမှုထိမ့်သိမ်းမှုခက်တဲ့အတွက်ဆူညောင်းနောက်တစ်ခါတော့ဓာတ်ရိုက်ပြောတယ်ဘာပြောလဲဆို ဒီအမျိုးသမီးကအနီးနားမှာမျိုးသားရှိနေနဲ့ဆူညောင်းတယ်အမျိုးသားလည်းနီးနားမှာမျိုးသမီးရှိနေဆူညောင်းတယ်တခါပဲပြောသွားအဲ့ဒါတော့သိကြတယ်ဒီဟာကျတော့နော်တရားထုတ်နေတယ်အမျိုးသမီးတွေကဒီယောဂီမလေးကတရားထုတ်သူနားမှာသူမျိုးသားရှိနေတာဆူညောင်းမယ်ဒီမျိုးသားကသူနီးနားမျိုးသမီးရှိနေဆူညောင်းမယ်အဲ့ဒါမျိုးပြောတာဒါဒါရဲ့နောက်တစ်ခုက အခုအများစုသိတာကဘာလဲအတန်ကဆူညောင်းဆိုတာပထမဇန်သမารီရဲ့ဆူညောင်းပါလေအတန်နော်ဇန်ရဖို့ဟာပထမဇန်စတာပထမဇန်ရရင်ဒီအတန်လူလုံးတဲ့အတန်ကာတန်ယထာတန်လေးရင်တန်မရဘူးဘာတန်မှမရဘူးမိုးတန်တို့လေးတန်တို့တဘာဝတန်ရတယ်နော် လူလုံးတဲ့အတန်မရတာပြောတာမိုးတန်လေးတန်ကြီးတန်ကြက်တွန်တန်ငှက်တွန်တန်ဘာမှဖြစ်ွယ်တာ ကြံတဲ့လူတန်လူလုံးတဲ့တန်ကားတန်ယထာတန်တို့ပြည်ပရောက်တဲ့လူဆိုပါလေဟာဒီလေဒုနိုင်ငံသွားတဲ့လေရင်လေးလားလို့ကောင်းကင်မော့ကြည့်စိတ်ကူးအရင်လိုက်ပြီးဗမာပြည်ပြန်ညင်းတဲ့လူကျတော့အဲ့လိုမျိုးဖြစ်တာလေရင်အစာရတွေးရဝင်လာတန်ကြလိုက်ဒုနိုင်ငံပြန်တဲ့လေရင်များလိုက်ဟုတ်ချင်မှဟုတ်မှာဒါပေမဲ့ကိုတွေးရတို့ဝင်သွားတယ်ဟောမထားပါဘူးပထမဇန်တမာရီရဲ့ဆူညောင်းကအတန် ဒုတိယဇန်တမာရီရဲ့စုညောင်းကဝိတက်ဝိစာဒဒါကြောင့်မို့ဒုတိယဇန်တက်တဲ့အခါမှာဒီဝိတက်နဲ့ဝိစာဒပြုတ်မကြဘူးမှတ်နေဝိစာဒပေါ့ဝိတက်ကအာယုံတင်ပေးတာဘုန်းကြီးတို့တရားမှတ်တဲ့အခါမှာလေဒီဝင်လေထွက်လေဘောကောက်မနှဲကိုကောက်အောင်လုပ်နေအဲ့ဒါတင်ပေးတာချိန်ပေးတာဝိတက်ပဲဒီပေါ်မှာကတ်သွားပြီဆိုမှတ်နေတာဝိစာဒသဘောလေးပဲဒါကြောင့်မမှတ်နဲ့မမှတ်နဲ့ပြောတာအဲ့ဒါကြောင့်ဒုတိယဇန်တက်ဖို့ခက်တယ်ဝိတက်ဝိစာဒရှိသေးတယ် ဒါကြောင့်ဒုတိယဇန်ရဲ့ဆူညောင်းကဘာလဲဆိုဝိတက်နဲ့ဝိဆာတာပဲအခုကတော့ဖြည်းဖြည်းနဲ့အစစ်မြင့်မြင့်မြင့်မြင့်ပြောသွားတော့ရေပုံရပြောတာမဟုတ်တော့တတိယဇန်တတိယဇန်ဆူညောင်းပီတိပီတိရှိနေရင်တတိယဇန်မရဘူးသုဒ္ဓဇန်ရဲ့ဆူညောင်းကဝင်လေထွက်လေဝင်လေထွက်လေချုပ်ငိမ့်နေမှသုဒ္ဓဇန်ရတာဝင်လေထွက်လေရှိနေသေးတယ်သိနေစေစမ်းမရသေးဘူးနော် ဇိုင်ကလည်းဆင်ញင်နိုင်စွာရှိရမယ်ဝင်လေထွက်လေကလည်းချုပ်ငိမ့်နေရမယ်အဲကြောင့်မှသုဒ္ဓဇာရတယ်ဒါကြောင့်မို့သုဒ္ဓဇာရဲ့ဆူညံကဘာလဲဆိုရင်ဝင်လေထွက်လေအဲ့ရနေတဆင့်တက်ပြီးတော့ဘုန်းကြီးတို့ပါသွားတယ်ရူပဇံအရူပရူပဇံပြီးအရူပဇံ၄ပါးဒါတွေလည်းသင်ရတော့ဗောနော်သင်ပြီးနောက်ပိုင်းမှာတမပတ်၈ပါးရူပဇံ၄ပါးအရူပဇံ၄ပါးဒါကိုတမပတ်၈ပါးလို့ခေါ်တယ်တမပတ်၈ပါးရပြီးတဲ့နောက်ပိုင်းမှာကျတော့ဘာလုပ်လဲဆိုတော့ နိရောဓသမပဝင်စားလို့ရတယ်နော်နိရောဓသမပဝင်စားတဲ့ဆိုတာကဘာလို့လဲဆိုစိတ်စေတသိက်တွေစေတစားယုတ်တွေချုပ်နေတဲ့သဘောနော်တရင်ကခဏပေါ့လေအငိမ့်တက်ခန္ဓာဝင်ဝန်တို့ဝန်ပိုးကြီးအေးချမ်းအေးချမ်းကြောင့်အငိမ့်တက်ကိုယူတဲ့သဘောပဲအဲ့ဒါကိုပြောတယ်နိရောဓမဘဝေစားနေပြီဆိုအဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍမှာ စိတ်စေတသိက်မရှိတော့စိတ်တစားယုံလည်းမရှိတော့အဲ့ဒါလေးမှတ်ထားအဲ့မှာကွာချချက်ဘုန်းကြီးကနပြောတာဒါလေးတွေခဏခဏနဲ့နားထောင်ထားတယ်နော်ပြီးတော့ဖလသမပါဝင်စားတာရင်နိရောသမပါဝင်စားတာရင်ဒါရင်စပြောင်းမယ်ဖလသမပါဥပမာဒီပုဂ္ဂိုလ်တူတယောက်ကသောတာပန်ဖြစ်တယ်သောတာပတိမဲ့ရတယ်ပြီးတော့ဖို့ရတယ်ပိဿကနာညာရတယ်ဒီပုဂ္ဂိုလ်ကသောတာပန်နဲ့ဒါကမရောက်မချင်းဒီဖလသမသောတာပတိဖလသမပါဝင်စားလို့ရတယ် ဖလသမပဝင်စားနေဒီလိုမငြိမ်ငြိမ်ငြိမ်သက်သက်ပဲထိုင်မှတ်မှမတရမှတ်မှဇံဝင်စားဖလသမပဝင်စားလို့ရတယ်အဲ့လိုဝင်စားနေတဲ့အခါမှာခံစားမှုရှိတယ်ဖလသမပဝင်စားတဲ့ပုဂ္ဂိုလ်ဒီရောဒသမပကြတော့ခံစားမှုမရှိဘူးဒီရောဒသမပဝင်စားနေဘာဖြစ်လို့ तू ကစိတ်စေတစိတ်စေတသာရုပ်ချုပ်သွားချုပ်နေလို့စိတ်မဖြစ်ဘူးစေတသိက်မဖြစ်ဘူးအဲ့ဒီချိန်မှာပြီးတော့စေတစာရုပ်တွေမဖြစ်ဘူး ဒါပေမဲ့လို့ तू ကကမ္မဇာယုတ်တို့ဥရဇာယုတ်တို့အာရဇာယုတ်တွေရှိရှိနေသေးတယ်ပြီးမှအောက်တစ်မျိုးဆက်ပြောင်းမယ်နော်ဒါကဖလားသမပနဲ့နိရောသမပဝင်စားမှုပဲဖလားသမပဝင်စားနေခံစားမှုရှိတယ်နိရောသမပဝင်စားနေခံစားမှုမရှိဘူးစေတစီစိတ်စေတစီစေတစာချုပ်နေတော့နောက်တစ်မျိုးပြောပါဦးမယ်နိရောဓသမပဝင်စားတဲ့ပုံကုန်နဲ့တည်တဲ့ပုံကိုထူခြားချက်နိရောဓသမပဝင်စားနေအသက်ရှိတယ် သူကသူစိတ်စိတ်စိတ်တွေချုပ်သွားတာကြီးပဲရုပ်သက်တွေရှိနေသေးတယ်ဟိုလိုကြီးတည်သွားတာမဟုတ်အသက်ရှိနေသေးတယ်ပြီးတော့ဥဒမတေဇောဆိုကိုငွေလေးရှိနေတယ်ဒီဝသမဘာဝင်စားနေပုဂ္ဂိုလ်စမ်းကြည့်အသက်တော်မရှိဘူးစိတ်တွေလည်းမတွေ့ရဘူးပြီးတော့ပတာရာကိုမျက်စိနားလျာဆိုတဲ့ကိုဆိုတဲ့ဒီရုပ်တွေကကြည်လင်းနေအသေးကောင်ကြီးတော့မဟုတ်ဘူးပတာရာရုပ်တွေကြည်လင်းနေတယ် အတာလရုပ်တွေမပြတ်စီးဘူးနိရောဓမပါဝင်စားတဲ့ပုဂ္ဂိုလ်တည်သွားတဲ့ပုဂ္ဂိုလ်အသက်မရှိတော့ပြီးတဲ့ခါကျတော့ကိုငွေမရှိဘူးပြီးတဲ့ခါကျခုနပတ္တာရရုပ်တွေမျက်စိတွေလည်းပြက်စီးနေတည်သွားရင်နော်နေရွက်တွေလည်းပြက်စီးနှာခေါင်းတွေလည်းပြက်စီးပါးစပ်တွေလည်းပြက်စီးကိုယ်လုံးတွေလည်းပြက်စီးလာတယ်အဲ့လိုကြွားချချက်ရှိတယ်ဒါလေးမှတ်ထားမယ်ဒီနှစ်ခုမှတ်ထားမယ်និရောဓនិရောဓသမပဝင်စားနေတဲ့ပုဂ္ဂိုလ်ဟာပါလေအသက်ရှိပါတယ် ပြီးတော့ကိုငွေ့ရှိပါတယ်ပြီးတော့မျက်စိတို့နားတို့နှာခေါင်းတို့ဒီပတာရရုပ်တွေမပြတ်စီးပါဘူးသေးနေတဲ့ပုံကိုကြတော့အသက်မရှိတော့ပါဘူးပြီးတော့ကိုငွေလည်းမရှိတော့ပါဘူးပတာရရုပ်တွေမျက်စိနားလည်းမျက်စိတို့နားတို့နှာခေါင်းတို့ပါးစပ်တို့နော်ဒါတွေပျက်စီးသွားတယ်ငကိုပုံမဟုတ်ဘူးအဲ့ဒါမျိုးကွာခြားချက်ရှိတယ်ဒါလေးမှတ်ထားမယ်နော် အဲ့တော့ဒီနေရာပြောချင်တာဘာလဲဆိုဘုန်းကြီးတို့ဒီဘေးရောက်သွားတဲ့ခုကနော်ခုဇံပိုင်းမှာဝင်စားတဲ့ဇံပိုင်းနေသွားပြီဆိုတော့ဒီဇံဖြစ်မဖြစ်ဘာလို့ ਆ လဲဆိုစိတ်လေးတွေပေါ့နော်စိတ်ကခုနပြိပါကနမိတ်အာယုံအာယုံဟိုငြင်းအောင်လုပ်ရမယ်ကြည်လင်တောက်ပါတဲ့လင်းနမိတ်အာယုံလေးကိုဒီမှာကတ်တဏှာကြီးတရက်နှစ်ရက်တစ်ပတ်နော်ဒီနေ့တဏှာကြီးကမယ် နောက်တစ်ပတ်တစ်ပတ်လုံးလုံးကပ်မယ်ဈဉ္ညာလျှောက်လဲဒီအလင်းသမီးအာယုံတွေတွေ့ရမယ်ဈဉ္သမီးအလင်းသမီးအာယုံတွေကြည့်ပြီးရှောက်တကယ်လို့ဒီလင်းသမီးအာယုံတွေရလိုက်ထိုင်တဲ့ချိန်မှာရပြီးမြဲပြီဆိုရင်ဈဉ္ညာလျှောက်လဲဒါနဲ့ရှောက်ဈဉ္ညာလျှောက်တဲ့ခါကျရင်တဏှာမှာရလိုက်ရပြီးဝင်လေထွက်လေလေးရှုမှလည်းခါဆန်းဆန်းမမလေးထားပြီးမျက်စိလေးမိတ်ရှုလိုက်ပေါ့ဝင်လေထွက်လေလေးရှုလို့ဖတ်ခလဲနဲ့ဆိုသူကငကိုတမာရီအကောင်ဒီလင်းနမိတ်ကပြန်ပေါ် ပေါ်လာမျက်စိလေးမေ့မေ့လေးထားပြီးဒီလင်းလေးလင်းနမိတ်လေးကပ်ပြီးရှောက်တညလုံးရှောက်မဲ့အချင်းဒီလင်းနမိတ်နဲ့ဒီအလင်းရောင်ကလည်းရှိနေတော့မှောင်းမနေဘူးအဲ့ဒါမျိုးပေါ့ဒီဈဉ္ညာလျှောက်လေဒီအလင်းကိုအလင်းနမိတ်တွေခိုင်မြင်းအောင်လုပ်မယ်ထိုင်မှတ်နေလဲခိုင်မြင်းအောင်လုပ်မယ်အဲ့လိုလုပ်ရမယ်နော်ဒါကပရိပါနမိတ်အာယုအဲ့ဒီလိုနဲ့ तू ကကြာကြာထားနိုင်ရင်ကြာကြာကတ်နိုင်ကောင်းတယ်တစ်ပတ်နှစ်ပတ် အချို့ကြလို့မြန်မြန်ဇာမိုင်းကသွားကျင်တာဟုတ်ဟဲ့အဲ့ဒီတော့အဲဇာမိုင်းကိုသွားတော့မယ်ဆိုရင်ဘာလို့ရမလဲဆိုတော့ဒီမနောရာဒမနောဘဝင်အကြည်ဓာတ်တီးနေတဲ့နော်မနောရာဒနဲ့ဒါမနောရာဒမနောဘဝင်ကြည်ဓာတ်ခေါ်တယ်ဆတ်စကတော့မှာမနောရာဒနဲ့ဓမ္မယုံဓမ္မယုံဆိုတဲ့နေရာဟရိယဝတ္ထုကိုခေါ်တယ်နော်အဲ့ဒီမနောဘဝင်ကြည်ဓာတ်တီးနေတဲ့ဟရိယဝတ္ထုပေါ့ဒီနှစ်ခုပေါင်းစုံတိုက်ဆိုင်တဲ့ချိန်ကိုကြည်ခိုင်းတာ နော်နှလုံးသားနှလုံးအတွင်းမှာပေါ့ဒီမနောဘဝင်ကြည်တာလေးကိုလှမ်းကြည့်ခိုင်းတာဒီအလင်းရောင်နဲ့ဖက်ကလေးနှလုံးသားလှမ်းကြည့်လိုက်ကြည့်လိုက်တဲ့ခါကျရင်ခုနမနောဘဝင်ကြည်တာလေးတွေ့တယ်ကြည်တတ်ဆိုဟရိယဝတ္ထုတွေ့လိုက်တာပေါ့လေဟရိယဝတ္ထုမှာတီးနေတဲ့မနောဘဝင်ကြည်တတ်ဒါမနောမနောဒွါရလို့ခေါ်တယ်ဟရိယဝတ္ထုမှာတီးနေအလင်းနမိတ်နဲ့ကြည်လိုက်တော့တာမန်ပြောရင်တော့ဒီ နှလုံးဘဝင်မှာရှိနေနှလုံးသွေးပါပဲဟရိယဝတ္ထုနှလုံးသွေးပါနှလုံးသားမြင်နဲ့လုံလောက်ပါဖတ်ခလေလှမ်းကြည့်အလင်းရောင်နဲ့လှမ်းကြည့်လိုက်တယ်အလင်းရောင်နဲ့လှမ်းကြည့်လိုက်တဲ့အခါကျတော့ဒီမှာပြိပါကနမိတ်ကိုညံဖြင့်ဟောမနောဒရာမှာသွားထင်းနေတယ်ပြိပါနမိတ်ပေါ့အဲ့မှာမြင်နိုင်တယ်အဲ့တော့သမာရိယာကောင်းလာခါကကြအဲ့ဒီမနောဘဝင်ကြည်တရဲ့ပြိပါကနမိတ်အာယုံကိုအတူတူမြင်နေအောင်ပေါ့လေအတူတွဲမြင်အောင်ခုနလိုအလေးကျင့်လောက်ရတယ် လှန့်ကြည့်လိုက်ဖတ်ကလေးကြည့်နှလုံးသားမြင်တဲ့ဆိုဒီပြန်ပြီးကပ်ပရိပါဏိမိအာယုန်လေးကတ်ထားတယ်ကပ်ပြီးမှနောက်ပိုင်းမှာခုနကဘုန်းကြီးပြောခဲ့တဲ့ဝိတေဝိဇာရာပီတိဒုက္ခဧကကရာဝိတေဆိုတာပရိပါကနိမိအာနာပါနကြောင့်ဖြစ်တဲ့ပရိပါနိမိအလင်းအာယုန်လေးအလင်းနမိအာယုန်လေးကိုတင်ပေးချိန်ပေးရွယ်ပေးတဲ့သဘောလေးဇန်ဆပြီးတော့ဇန်စေတသိက်လေးတွေဆင်ញင်တော့မယ်ဆိုတလုံးချင်းကြည်ရလှန့်ကြည့်လိုက် ဒီပရိပါဏမိဘောကြာကြာငြိမ်အောင်လုပ်တာကတ်တာဖက်ကလလှမ်းကြည့်လိုက်လှမ်းကြည့်လိုက်လို့ရင်ပရိပါဏအာနာပါနကြောင့်ဖြစ်တဲ့လင်းနမိအာယုံမှာတင် ပြီးတဲ့ချိန်ပြီးတဲ့ရွယ်ပြီးတဲ့ဝိတက်သဘောလေးတွေ့သဘောတွေ့တာနော်ဇာတန်းတွေ့မှာမဟုတ်ဇာတန်းပြုပြည့်ရှာနေလဲဘာန်းတွေ့မှာမဟုတ်အဲ့ဒါမှတ်တာသဘောလေးပဲတွေ့တာသဘောလေးတွေ့ဆိုပြန်လာအကြာကြီးမကြည့်နဲ့အကြာကြီးကြည့်နဲ့ပျောက်သွားတာဘာမှမတွေ့တော့နှလုံးမှာပျောက်သွားတယ်ဘာမှကိုမမြင်တော့အကြာကြီးမြင်ကြည့်အဲ့ဒါလည်းမှတ်တာ မြင်တယ်မြင်မမြင်သေးရင်တော့ကိုအဲ့ဒါတော့ဥပ္ပစာရသမารီလောက်ပဲရှိသေးတယ်တလုံးချင်းကြည့်လိုက်ဝိတ္တမြင်ပြီးပြန်လာဒီမှာပဲပြိဝါနမိအာယုံကြည့်ကတ်နေတော်တော်လေးကြာပြီဆိုသမารီလေးခိုင်းပြီးတော့ဖက်လည်းလှမ်းကြည့်တယ်ပြိဝါနမိအာယုံပေါ်မှာတင်ပြီးတဲ့ချိန်ပြီးတဲ့ရွယ်ပြီးတဲ့ဝိစာရသဘောလေးတွေ့လိုက်တလုံးချင်းကြည့်ရတယ်ဝိတ္တဝိစာရအောင်မြင်သွားရင်နောက်တလုံးကြည့်မယ်ပီတိပြိဝါကနမိအလင်းနမိအာယုံနဲ့နှစ်သက်သဘောကျနေတယ် သဘောကျနေတဲ့သဘောလေးဒါလေးမြင်တယ်။အောင်မြင်လာပြီနောက်ပြန်သွားတခါတခါထက်ကြည့်။ဟိပရိဘကအလင်းနမိတ်အာယုံရတာခံစားနေတဲ့သဘောလေးသဘောလေးတွေ့လိုက်။ဒီကပြန်လာဒီကိုပြန်ကပ်။အဲတခါပြန်ကြည့်ပရိဘနမိတ်အာယုံဒီကုကပ်ပြီးကြာနေတဲ့ဧကကရာသဘောလေးတွေ့မယ်။တလုံးချင်းဆင်ញင်မယ်။တလုံးချင်းဆင်ញင်ဒီမှာပြန်ကတ်တာ။တော်ကြောင်ကတ်တာကတ်ထားပြီးနောက်ပိုင်းမှာ ဖတ်ခလလန့်ကြည့်လိုက်အလင်းနမိတ်နဲ့ကြည့်ခုနငါးလုံးတပြိုင်တည်းတွေ့တယ်အဲ့ဒီငါးလုံးတပြိုင်တည်းတွေ့ဒီပြန်ကိုက်ဒါပထမဇန်ရတယ်လို့ခေါ်တယ်ပထမဇန်ဝင်စားနေတယ်အဲ့လိုမစင်ញင်နိုင်သေးရတော့ဘုန်းကြီးတို့အပ္ပနာသမารီလို့ခေါ်လို့မရပါဘူးဥပ္ပစာရသမารီပဲဥပ္ပစာရသမารီကျဇာယင်္ဂါတွေကိုစင်ញင်နိုင်စွာမရှိဘူးအလင်းနမိတ်တော့ပေါ်တယ်အပ္ပနာသမารီကျတော့ဇာယင်္ဂါကိုစင်ញင်နိုင်စွာရှိတယ်အလင်းနမိတ်လည်းပေါ်တယ်နော် ဒီဇံပိုင်းတွေကြတော့အကြာကြီးပြောရပါတယ်ခုနအာနတိကုဏဘုန်းကြီးတို့ဒီနေ့ဓကမ္မရာအကြောင်းပြောမယ်ဆိုနည်းနည်းမှမပြောနိုင်သေးအခုချိန်ကတော့ကြာဘူးနာဝပေါ့လေတစ်ချိန်ကြရင်တကယ်လို့ဒီဇံတရားတွေလှုပ်ချင်လွယ်အောင်လို့ဘုန်းကြီးပြောတာပါဒါနဲ့ပတ်သက်ပြီးတော့အခုဟိုနိုင်ဝဲကြော်သားတနိုင်ကြော်သားနားမယ်နော်ဒါနဲ့ပတ်သက်ဘုန်းကြီးတွေ့ကြုံတွေပြောပါမယ်ဒီထိုင်ဝမ်တို့စင်ကာပူတို့မလေးရှားတရုတ်တွေပေါ့ဗျာ အလေးရှားတယောက်တွေတို့တချို့ကဇာမန်ဇန်ဝါဒနာပါတော့ဇန်လောက်ချင်တဲ့သဘောကြီးတင်ပါသင်တော့ဗာမေးလေဆိုဆရာတော်တဲ့ဇန်လိုင်းသွားရင်လွယ်လွယ်ကူကူနဲ့ရနိုင်လားတဲ့မရဘူးလို့ဇန်ကလည်းလွယ်လွယ်ကူနဲ့မရပါဘူးဒါဆိုရင်ဝိပဿနာကိုလွယ်လွယ်ကူနဲ့သွားလို့ဒါလည်းမရဘူးဆရာတော်ကလည်းဘယ်ဟာမှမလွယ်ဟုတ်တယ်လို့ဘယ်ဟာမှမလွယ်ဘူးလို့နော် တခုရှိတာသူကဘာမိန့်ထားရှိလဲဆိုဒီစာပေကျမ်းဂန်များမှာဇံရအောင်ရင်လောက်တယ်ဇံရပြီးမှဝိပဿနာသွားတဲ့ပုဂ္ဂိုလ်ဟာတဲ့မြစ်တစ်ဖက်ကံကူတဲ့ကလှေသင်းမောင်းနဲ့ကူတယ်လို့လွယ်လွယ်ကူသွားလို့ရတယ်ဟုတ်တယ်သူကဝိပဿနာထုတ်လို့တချို့ဉာဏ်တွေကြာစိတ်ပြက်တာတွေညှင်းငွေတာတွေဖြစ်တယ်ဖြစ်လာတဲ့ခါကျသူကဇံလေးပြန်ဝင်စားလိုက်တာအဲ့မှာစိတ်စိတ်ပြက်တာညှင်းငွေတာပျောက်သွားပြီးဆက်သွားတော့ခဏရှော့ရှူသွားလို့ရ ဝိပဿနာတက်တက်သွားတဲ့ပုဂ္ဂိုလ်ကြတော့အဲဒါစိတ်ပြက်တာတွေစိတ်ညစ်တာတွေယုံနာတွေမြင်းလာတဲ့ခါကျအဲ့လိုမျိုးယုံမုန်းတာတွေဖြစ်လာတာဖြစ်လာတဲ့ခါဒီမှာကမ္မဋ္ဌာန်းဆရာလည်းဒီတနည်းတည်းပဲသိတယ်ဆိုတော့ပြဿနာပဲစိတ်ပြက်တာညီငွေတအားဖြစ်တာအဲကြောင့်ဘုန်းကြီးကခုယူဝနာတာဤသုံးတာလားအဲ့ဒါပဲခုယောဂီတို့စိတ်တက်မကြနဲ့အဲ့လိုစိတ်ပြက်ညီငွေလာရင်ဘာကန်လဲဗုဒ္ဓံတို့တိပွာလာရင်ဒါကိုခိုင်းတာတချို့ညာနဲ့စိတ်ပြက်လာရင် အဲဗုဒ္ဓနုတိပွားလို့စိတ်လေးကြည်လင်းလာပြီးတော့ငကုကမ္မထံပြန်သွားဇံရတဲ့ပုံကိုယ်တွေကဇံဝင်စားတာဒီစိတ်ပြက်တာညှင်းငွေတာပျောက်သွားအဲ့ဒါကြောင့်ဘာမှစိတ်မပြတ်နဲ့ဇံလိုက်သွားနိုင်တဲ့ပုံကိုယ်တွေသွားလို့ရတယ်ဒါပေမဲ့ဇံရဖို့ခက်တယ်ဝိပဿနာဓာတ်တွေသွားပြန်တော့လဲလွယ်လားဆိုဝိပဿနာဉာဏ်ဖြစ်ဖို့ခက်တယ်နော်ဘယ်ဟာမှတော့လွယ်လွယ်ကူကူမရဘူးဘုန်းကြီးခဏခဏဒီနေ့တောင်ဆရာမကြီးတောင်ပြောပြပါသေးတယ်ဘာပြောလဲဆိုခု ဒီထဲမှာပညာရှင်တွေအဲ့ဒီပညာရှင်တွေလည်းပါတယ်ဆရာဝန်တွေလည်းပါတယ်ဘုန်းကြီးတွေလည်းဘုန်းကြီးလည်းဒီမှာဘုန်းကြီးဘွဲ့နှစ်ဘွဲ့သုံးဘွဲ့လောက်လုပ်ခဲ့ပါတယ်ရခဲ့ပါတယ်အောင်ဝဲဆောင်ဝဲအောင်နဲ့စူးစမ်းခဲ့ရတယ်ဒီတပွဲလေးရဖို့အတွက်ဘုန်းကြီးတို့ဒီသုံးဘွဲ့ရဖို့အတွက်နှစ်ပေါင်းများစွာချိန်ကုန်ခဲ့ရပါတယ်ဒီသုံးဘွဲ့ဟာဘလောက်ဒါကြီးခံလဲဆိုဒီမှာဒကာကြီးဒေါက်တာမျိုးတန်းကျော်တို့မှာဘုန်းကြီးဒီတသက်ပဲဒီသုံးဘွဲ့ဟာခံတယ် တည်သွားရင်တော့ခေါင်းတော့ရေးလို့ရတော့ကိုသိတာပြုံးသားဘာပဲညာပဲဟိုဘက်ပါမသွားဘူးနော်ဒီဘွားလေးသုံးနဲ့ဒီဘွားလေးသုံးဘွဲကိုခရောင်းကြိုက်ပြီးအတင်းလုပ်ခဲ့ရတယ်နော်ပြောချင်တာအခုဘုန်းကြီးတို့အားထုတ်တဲ့ဟာကဘွားလွမြောက်မှုပညာတပတ်လေးနဲ့ဆယ်ရက်လေးနဲ့မရပါဘူးအဲ့ဒါကိုသိစေချင်ပါတယ်နော်ဒီတဘွားစာလေးလောက်တဲ့ပညာလေးတောင်မှအကြာကြီးလောက်ယူရတယ်စူးစမ်းယူရတယ် ဘဝလွတ်မြောက်မှုပညာကိလေသာနေပြီးတော့လွတ်တော်ကျင့်တဲ့ပညာနိဝရဏအရေနဲ့လွတ်တော်ကျင့်တဲ့အကျင့်တာမန်ရှန်သားနဲ့ရမယ်ဆိုရင်ဒီကောမြေကြီးဟာဘုရားမြေကိုဂုံနိဗ္ဗာန်ရောက်ကုန်ပါပဲဖျားပွင့်တော့ကတော့ဂုံကျွတ်ကုန်ပါပဲအဲဘုန်းကြီးတို့နောက်တစ်ခုကစဉ်းစားဖို့ရတယ်ဖျားနဲ့လည်းမတွေ့ခဲ့ကိုယ်ကံဘလောက်ချော်လဲဆိုတော့အဲ့ဒါစဉ်းစားဖို့ဘလောက်ကျွတ်ထိုက်တဲ့ကံပိုင်းကြားလိုက်ဖျားနဲ့တွေ့ပြီးကျွတ်ကုန်အခုချိန်ကြီးကြားနေပုံတော့တော့ကိုယ့်ရဲ့ဟုတ်လား ပါရမီကဘလောက်ဆိုတာခံမှန်းလို့ရတာပေါ့ဗျာစိတ်ဓာတ်တော့ကြားစရာမရှိပါဘူးဒါလုံနေတော့ဘုရားမိတ်မာနေရမယ်ဆိုတာကိုပြောတယ်နော်အဲဒါကြောင့်မို့ဒီကနေ့သင်ပြတဲ့တရားတွေကတခါမှမကြားဘူးတဲ့တရားတွေဖြစ်နေတယ်ညီငွေတတ်ပါတယ်အဲတော့စိတ်ဓာတ်လည်းကြားစရာမရှိပါဘူးနိမန်လမ်းမှာလုံနေဖို့ရည်ကြည်ပါတယ်နိမန်လမ်းမှာလုံနေရင်ဒီနေ့ဣတိ၅ပါးညီမျှမယ်သို့မဟုတ်ဘုဇင်9ပါးညီမျှမယ်ပါရမီတွေလည်းရှိမယ်ဆိုရင်တော့ ညာဖွညာရနိုင်ပါတယ်ဒီနေ့ဒီလောက်နဲ့သိညာမယ်နော်ဒီနေ့ဟောပြောဆုံဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေအဲ့တော့ပြပေးရစနေပြရပါလို့ရှင်ပြ နေလူရှင်ကြီးညာအောင်ပါဆရာတော်တပည့်တော်တို့တောက်ကြစနေနေ့လေးပဲကြီးညာပါတော့မယ်ဗျာနေ့တိုင်းကြီးညာလို့ရှိရင်တော့ဟုတ်ပြီညာဆွေးနော်ထပ်ထပ်တို့ဟုတ်တယ်ကောင်းပြီအားဒါဆွေးနော်ဘုန်းကြီးတို့ဒီနေ့ပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုတွေကိုဖရာတရားတန်ခါပူဇော်အောင်နော်ဒီပါဠိတွေကတော့ကဏ္ဍရာပြီးသားပါပဲအကုန်လုံးလည်းကြားဖို့နားပါပဲရှိပါတယ်ဣမာယဓမ္မနုဓမ္မပရိပတ်တိယဗုဒ္ဓံပူဇိမိအနတ္တိပဲလေးပဲမြန်မာပြန်လာပဲကြွာမှာပေါ့ အဲအဲ့ဒါလေးအတူတူဆိုကြမယ်နော်ဣမာယဓမ္မာနုဓမ္မပฏิပတ္တိယဗုဒ္ဓံပူဇေမိမလေးတံဖိုလေးတံနိဗ္ဗာန်ဟုစွာသောဤလောကုတ္တရာတရားကိုပါအားလျော်သော အခြင်းများဖြင့်ဘုရားတပည့်တော်သည် သက်တော်ထင်ရှားသဗ္ဗညုမြတ်စွာဘုရားကိုပူဇော်ပါ၏ရှင်ဘုရားဣမာယဓမ္မာနုဓမ္မပฏิပတ္တိယဓမ္မံပူဇေမိမလေးတံဟိုလေးတံနိဗ္ဗာန်ဟုဆိုအပ်သောဤလောကုတ္တရာတရားကိုပါ လျော်သောအမြတ်ဖြစ်၏ဘုရားတပည့်တော်သည်တရားတော်မြတ်ပေါင်းကိုပူဇော်ပါ၏ရှင်ဘုရားနောက်တန်ခါပူဇော်မယ်ဣမာယဓမ္မာနုဓမ္မပฏิပတ္တိယတံခံပူဇေမိမလေးရန်ဖိုလေးရန် နိဗ္ဗာန်ဟုစွာသောဤလောကုတ္တရာတရားကိုပါအားပြောသောရှင်မြတ်ဖြင့်ရာတပိတော်သည်တန်ဃာတော်မြတ်ကောင်းကိုပူဇော်ပါ၏ရှင်ဘုရားဤသို့ပြုရာမြတ်ဘုံများကြောင့်ချမ်းမြအေးကြီးပေမဲ့ပေမဲ့ရွှေပြည်ထုတ်ချောင်းအမကောင်းပဲ တော်ရပါလို့ထိုးထိုးဘဝရှင်လေရလေဒုက္ခဗေဒံယမဘောမကောဟုသည်မတွေ့ရပဲသဗ္ဗအိသာမင်္ဂလာကိုရွဲကားတာတိုင်းရာစီတော်ယနေ့ယခုပြုပြုသည်မြတ်ဘာဂကိုမိဘဆရာမျိုးသားနှင့်ကိုမဆောင်ချက် ကိုဆောင်နတ်ကအရင်စား၍ရှိသမျှလုံးစုံဘုံ30တိဖြစ်ဖြစ်သမျှဝိနေယရကြပါစေမင်းငါဝေသည်မြာထွေတာဓုဘာဓုခေါ်စေတော်ကုသိုလ်အမြာအမြာအမြာအမြာ ယူရာမူရာအကောသာဓုသာဓုသာဓုကုသိုလ်အမြာအမြာအမြာယူရာမူရာအကောသာ သို့ကုသို့ယယယနောဘုရားဘုရားဘုရားအလုံးချမ်းချမ်းသာကြပါစေ။ တော်ပြပြီးဆိုတဲ့ပြပြီးဆိုတဲ့စီဆိုတော့ဆရာတော်ဘုရားဆရာတော်ဘုရားပါစေပါစေရကင်းပါစေသိရကင်းပါစေသိရကင်းပါစေ Hussein Hussein Machadaza Machadaza Kanda Lawe Adana Adana Yesaunai Yesaunai Mazi Dhamma Dipi Yesaunai Mazi တရားတော်မြတ်ပါဘုရားရှင်ဘုရားကျေးဇူးကြီးမှာပါတောင်းပြီနော်တောင်းပြီနော်တောင်းပြီနော်ကျေးဇူးကြီးမှာချမ်းသာကြပါစေ။ဘုရားပြည့်စုံနေရပါဘုရားရှင်ဘုရား